အဲဒီယသိဘဝကဖြစ်လာတဲ့ယဟန်တထောင်ယဟန်သာဖြစ်ပြီးသွားကြတဲ့အခါအဲ့ဒါပြီးသွားပါပြီအဲဒီကြရာတိတကနေပြီးတော့မြတ်စွာဘုရားယသိကဖြစ်လာတဲ့ယဟန်တထောင်နဲ့တကွရာဇုံမြို့ကိုကြွပြီးတော့လာပါတယ်ဒီအစဉ်ရှိတာလေးကအစဉ်ရှိတဲ့တရားလေးအစဉ်နဲ့ကြောက်ဟောရအောင်အစဉ်မရှိတဲ့ခါကြတော့မှသင်တော်သင်ပြောတဲ့ သင်လျော်တဲ့တရားဟောရတယ်အခုတော့အရှင်ကနည်းနည်းကြည်သေးတယ်မကုန်ဘူးအဲဒီကမြတ်စွာဘုရားကြွပြီးတော့လာတော့ဘယ်နည်းကြွရတယ်တော့ပြောတာတော့လေးတော့ကြွရလိမ့်မယ်လေတတိတော့သိတော့မနီလာဘူး၄၅၆ရက်တော့သွားပါလိမ့်မယ်အဲဒီခေယာဒီသဆိုတဲ့ခေယာရနဲ့ရာဇဂျုံနဲ့ဆိုတော့တောင်မြောက်လို့ကြားမှာပေါ့လေနည်းနည်းတော့ဒီပဲနည်းနည်း နောက်တောင်ကနေပြီးအခြေပဲနည်းနည်းတော့ပြန်အားရရင်ပြီးတော့လာရမှာပေါ့သူကလည်းပဲလမ်းနေကြည့်ပါတယ်မော်တော်ကားလမ်းနေလည်းကြည့်တာအဲဒီကြွလာလို့ရာဇုံမြို့ရောက်တဲ့အခါထန်တော်ဥယျာဉ်မှာထမ်းမင်းနေကြည့်လို့နဲ့ဒီဝါရဲ့ထန်တော်ဥယျာဉ်လို့ခေါ်တယ်ထန်တော်ဥယျာဉ်မှာသုပတိဋ္ဌာလို့ခေါ်တဲ့ညောင်မင်းကြီး

မကရာတိုင်းကိုအုပ်စိုးပြီးတော့နေတဲ့ဗိမိသာရမင်းကြီးကမရင်စကားကြားရတယ်မြတ်စွာဘုရားကြွလာတယ်ဆိုတော့ကြားရမှာပေါ့မြတ်စွာဘုရားကြားလာတော့အမှန်ကိုဟိုတုန်းကအမှန်ထူးနေမှာပဲမရင်စကားကြားရသာဂိမင်းမျိုးကညာပြုပြီးတော့လာတဲ့ညာဂေါရမ ယံဂေါရမဟာနောက်လိုက်နောက်ပါရသေးကဖြစ်လာတဲ့ညာတစ်ထောင်နဲ့တကွရာဇိုမြို့ရောက်လာတယ်ဆိုတဲ့အကြောင်းကိုကြားရတယ်။အဲဒီဂေါရမမြတ်စွာဘုရားအပြင်ဒီတော့ကတော့သူကဘုရားရဲ့လူတော်အတိမတ်ပြုခြင်းမပြုဘူးမှာရံဂေါရမလို့ပဲခေါ်တယ်။ဟွန်းညာတစ်ပါးအနေအားဖြင့်ပဲဒီလိုပဲသူတို့ စာတွေမှာသုံးထားတယ်ဟိုတုန်းကဒီလိုပဲရှိဦးမှာပဲဘုရားမသိမှမဟုတ်သေးဘူးအဲဒီရံကောရမဟာဖြင့်ကောင်းသောဂုဏ်သတင်းတွေကြော်ကြနေတယ်ဆိုတာကိုလည်းကြားရတယ်ဘယ်လိုကြော်ကြသလဲဆိုတော့ဂုဏ်တော်၉ပါးပေါ်လေဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသဗ္ဗံသောသူတော်လောကဝိဒုနုတ္တရောပုရိသဓမ္မပါရတိသတ္ထာဒေဝမနုဿာနာဘုရောဘဂဝါတိ ဂုဏတော်၉ပါးနဲ့ကြွကြတယ်အဲဒီယံဂေါရမဟာအရဟံလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတွေမှလည်းကင်းဝေးစင်ကြဲနေတဲ့ဒီလိုသတင်းနဲ့လည်းကြော်ကြတယ်တဲ့သူကလူတကာတွေမှာလူကျင်နေတဲ့ဇာရှိရင်လောဘတွေစွာဖြစ်ကြတယ်သိဆိုးဇာရှိရင်လည်းဒေါသတွေစွာဖြစ်ကြတယ် အရာခသိမ့်မှမှန်တိုင်းမသိတဲ့မောဟတွေဆိုတာလည်းဖြစ်ကြတယ်ကိုယ့်ဟာကိုယ်ထင်ကြည့်ပြီးတော့နေတဲ့မာနဆိုတာလည်းဖြစ်ကြတယ်အဲဒီတော့စိတ်ညစ်ကြေးကိလေသာတရားတွေဆိုတာတ attva တွေရှိနေကြတယ်ဒီလိုရှိနေတဲ့လောကထဲမှာဉာဏ်ဂေါရမဟာဖြင့်လောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတွေမှလည်းကင်းဝေးစင်ကြယ်နေတဲ့ဒါကြောင့်အရဟံမြည်ကြတယ်အရဟံဘွယ်ရူကိုရတဲ့ ဒီလိုသတင်းကြော်ကြတာပဲကြော်လဲကြော်စရာပဲဘုရားထူးထူးဆန်းဆန်းပေါ်လာတာဟိုတုန်းကဘယ်သူမှဒီလိုကိလေသာကင်းပါသေးလို့တာဝန်ခံနေတာမဟုတ်ချို့တာဝန်ခံနေကြတာရှိပါတယ်မဟုတ်ဘဲနဲ့တာဝန်ခံနေတာဒါဟုတ်မှမဟုတ်ပဲဟာမဟုတ်တော့လည်းလကားပဲဘာမှဖို့မတောင်းရွှေမဟုတ်ဘဲနဲ့ရွှေပါလို့ပြောနေပေမဲ့လို့တကယ်ရောက်တဲ့ခါကျတော့ဝယ်တဲ့လူကရွှေကိုမပေးဘူးရွှေမဟုတ်မှမဟုတ်ပဲသိုးစား အဲဒီတော့လောဘဒေါသမောဟကင်းလို့ကိလေသာတွေကကင်းပြီးတော့နေလို့အရဟံမြည်တော်မူတဲ့ကိလေသာတွေကင်းနေတော်မူတဲ့ဆိုတော့အမှန်တမ်းလဲအာဝဇ္ဇာကောင်းမှာပါပဲအခုလဲအာဝဇ္ဇာကောင်းတာပါပဲသူကအဲဒီတော့မှဆိုတော့သာအာဝဇ္ဇာကောင်းတာပါအခုတော့ညစာပြားဤသာသနာတော်ပြည့်မှာဆိုလို့ရှိရင်တရားကျင့်ဒီလိုဖြစ်နိုင်တယ်ဆိုတော့သောသောကတည်းကယုံကြည်ပြီးတော့ထားတော့

ဒါကြောင့်အဲ့ဒီအရဟံဂုဏ်နဲ့လည်းပဲကြော်ကြားတယ်လူကြီးတွေမကဘူးနတ်တွေရောပြမာတွေရောဒီလောကလုံးမှာဒီလိုဂုဏ်သင်းတွေဖြင့်ကြော်ကြားနေတဲ့ဉာဏ်တော်ရမှာဖြင့်ကြွလာတယ်လို့ဒီလိုဂုဏ်ကျေးဇူးနဲ့လည်းပဲကြော်ကြားပါတယ်တဲ့သင်ကြားပါတယ်တဲ့အဲကိုကြအောင်ဆိုဘုရားဘုရားဆောင်မှုကသာပဲဘုရားဂုဏ်နဲ့အောင်ပြောမှာကနေတော့အရဟံလောဘဒေါသ မောဟအစရှိသောကိလေသာညစ်ကြေးတို့မှကိလေသာညစ်ကြေးတို့မှကင်းဝေးသင်ကြတော်မူဝေသောမြတ်စွာဘုရားအဲဒီတော့ကဒီသေးကဖြစ်လာတဲ့ယဟနာတစ်ထောင်နဲ့မြတ်စွာဘုရားဘောရိဘောရိဘေနိကရာကနေပြီးတော့အခု တရားဘူးသွားတဲ့ပုဂ္ဂိုလ်တွေကြာမျိုးဆိုရောက်ကြပါတယ်ကြာမျိုးဆိုတော့မှကြာတိတတောင်းနေရှိတယ်အဲဒီကနေဒီခီးကြွလာသာသနာပြုတာပဲတရားသာသနာပြုတာမှာအဟုတ်ပြုရတာစပြီးတော့ပြုရတာသူကတောင်းတော်တော်လေးတယ်တရားမို့ပြုတော့တင်းပုဂ္ဂိုလ်စဉ်မလွယ်ဘူးအဲဒီမှာသံဃာတော်တွေနဲ့ကြွားပြီးတော့လာဘုံတွေလည်းစိတ်တွေကမှန်ပြီးအာရုံပြုနိုင်ပါသည်ညူဇာမနာကောင်းပါတဲ့ဘုရုံကယထာလည်းမရှိပါလည်းမရှိဘူးလို့လာလျှောက်ပြီးတော့ကြွားရတာသူက တကိုးတွေရောရှိပါတယ်ဒီတကိုးတွေကမသုံးဘူးဆိုတာဒီလိုပဲကြွနေတာပဲမနာရေးကြည့်တဲ့ခါကျမှတခါတည်းတကိုးနဲ့ကြွယောဒနာဒေသစာကြီးကြွတယ်ဆိုရင်ဒီလိုလမ်းလျှောက်ကြွနေတာပဲခင်ဗျာမနာလည်းပါဖို့မရပါဘူးသူကလိုကြွနေတာအဲဒီတော့အဲဒီညာနာတွေကနောက်ကမြတ်စွာဘုရားရှိကကြွလာပုံ နေဘူးတဲ့ခါလည်းဒီလိုကြွနေရမှာပဲထီးတွေပါတယ်လည်းကြည်တာမဟုတ်ဘူးဒီလိုပဲနေဘူးလည်းလည်းကြွအဲဒီကြွလာဖို့နေတော့ရာဇုံမျိုးနီးရောက်တဲ့ခါကျတော့ဌာနဥယျာဉ်မှာဘယ်မှာနေတော့သဘောနဲ့သုပ္ပိဋ္ဌခေါ်တဲ့ညောင်မင်းကြီးဆိုတော့နာကွန်းညောင်မင်းကြီးအောက်မှာဒါအမိုက်ကလေးပါလေလှည့်ပြူပြီးတော့ဒီလိုပါလာတဲ့အခင်းလေးပါလေနဲ့ခင်းပြီးတော့နေရမှာပဲဘယ်သူမှဘယ်မှာဖြာခင်းပေးမဲ့လို့လည်းမရှိဘူး နေရာခင်းပေးမယ်လို့လည်းမရှိဘူးအဲရေတောက်စရာတောက်ရိုးတည်ပေးမယ်လို့လည်းမရှိဘူးဒီမှာအဲဒီလိုပဲမြတ်စွာဘုရားကြွလာဟိုတုန်းကအဲဒီတော့အဲဒီမြတ်စွာဘုရားကြွတော်မူကုန်အဲဒီသဗ္ဗိတညောင်မင်းကြီးအောင်မာသရင်သုံးမိနေကုန်သေရင်ဟန်တော်တွေကလည်းသင်လျော်တဲ့နေရာဌာနတွေမှာနေကြမှာပေါ်တယ်ဒီမှာအဲဒီနေတော်မူကုန်အဲဒါတွေကိုအာရုံပြုပြီးတော့ညညရအောင် အရဟံလောဘဒေါသမောဟစသီသောကိလေသာညစ်ကြေးတို့မှာကင်းဝေးသင်ကျေတော်မူပေသောမြတ်စွာဘုရားဝေဒမြတ်စွာဘုရားလောဘဒေါသမောဟကိလေသာညစ်ကြေးတွေကင်းနေတော့လောကသက်ပြီးတော့ပါရမှုတောင်းတမှုတွေဘာမှမဖြစ်ဘူးဆို လောဘမကင်းသေးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့တဏှာရောက်သွားလို့ရှိရင်ဘာရလိမ့်မထင်ဘယ်သူကဘာလူလိမ့်မထင်ဒီလိုအောင်းမေ့ခြင်းအောင်းမေ့ဦးမှာမအောင်းမေ့ပဲနေမှာမဟုတ်ပါဘူးဒါတွေအဲဒီတော့မျောလင်းချက်ကလေးတွေရှိတယ်အခုမြတ်စွာဘုရားဘာမှဒီလိုလောဘနဲ့ကြောင်းတောင်းတမှုမျောလင်းမှုတွေဘာမှမရှိဘူးတဲ့အဲဘယ်သူကဘာမှလာပြီးတော့ဂယုမဆိုင်လို့ငါဘုရားတခုဖြစ်လာတာပဲ ဒီလူတွေကလည်းငါဘာမှလာပြီးဘုရားဝိဆာလည်းမလုပ်ကြဘူးခရီးဦးလည်းမကြိုးကြဘူးစသည်ဖြင့်ဒီလိုလည်းပဲဘာမှစိတ်နှလုံးမသားခြင်းဘာရင်ဘာမှမရှိဘူးလို့သာသိကောင်းတာနာကြီးညိုကြကောင်းတယ်အဲ့ဒါတွေလည်းအာပြုပြီးတော့ဆိုရတယ်အရဟံလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှာကိလေသာညစ်ကြေးတို့မှာကင်းဝေးကင်းဝေးမြင့်ကြတော်မူပေသောမြင့်ကြတော်

ထုကဲလွန်များတဲ့သီလသမာဓိကိုကျေးဇူးတွေနဲ့ပြည့်စုံတော်မူတဲ့အတွက်ကြောင့်နတ်ဇမသတ္တဝါတွေကမြတ်စွာဘုရားပူဇော်လိုက်တယ်။မိမိတို့လိုရှိရတဲ့လောကီလောကုတ္တရာကောင်းကျိုးချမ်းသာတွေရဖို့ရတဲ့မြတ်စွာဘုရားကိုပူဇော်မယ်ဆိုလို့ရှိရင်ပူဇော်လိုက်ပါတယ်တဲ့လို့ရှိတဲ့အကျိုးတွေကိုရနိုင်ပါတယ်။ဒါကြောင့်အရဟံလူနာဇမသတ္တဝါအပေါင်းတို့ပူဇော်ထုကိုခံတော်မူလိုက်ပေတော်မြတ်စွာဘုရားမြတ်စွာဘုရားပူဇော်လိုက်လို့ရှိရင်မိမိတို့ရည်ရွယ်ချက်အတိုင်း လောကီလောကုတ္တရာကောင်းကျိုးချမ်းသာတွေကိုရနိုင်ပါတယ်အဲဒီလိုရနိုင်တဲ့အတွက်ကြောင့်ပူဇော်ထုခန္ဓာမူလိုက်ပါပြီဒီလိုပူဇော်ထုခန္ဓာမူတဲ့ကလည်းဘာကြောင့်လို့ဆိုလို့ရှိရင်တလောကလုံးနဲ့ထူကြတဲ့သီလတော့သမာဓိတော့ပညာတော့ဝိမု ക്തി တော့ဝိမု ക്തി ဉာဏ်သာသနာဆိုတဲ့ဂုဏ်ကျေးဇူးထူးတွေနဲ့ပြည့်စုံလို့ပါပဲအဲဒါကြောင့်အဲ့ဒီဂုဏ်နဲ့လည်းအာရုံပြုရမယ်အရဟလူနာမြမ သတ္တဝါပေါင်းတို့၏ပူဇော်အထုကိုခန္ဓာမူလိုက်ပေတော့မြတ်စွာဘုရားအရဟံဒုဏဗျမသတ္တဝါပေါင်းတို့၏ပူဇော်အထုကိုခန္ဓာမူလိုက်ပေတော့မြတ်စွာဘုရားအရဟံ လူနာမြမသတ္တဝါအပေါင်းတို့၏ပူဇော်အထုကိုခန္ဓာမူလိုက်ပေတော်မြတ်စွာဘုရားတဏှီအားဖြင့်မြတ်စွာဘုရားမှာတဲ့စိတ်ကိုရရလို့မရှိပါဘူးတဲ့ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကတော့သူတို့ကလူတကာရှိသင်္သာမြင်လာတဲ့နေရာတော့သူတော်ကောင်းရောင်ဆောင်ပြီးတော့နေကြရတာကိုအပြစ်ကင်းအောင်လို့

စိတ်ွယ်ရရဲ့လို့မရှိဘူးတဲ့စိတ်ွယ်ရလည်းဒီလိုစင်ကြယ်တာပဲမစိတ်ွယ်တဲ့နေရာလည်းဒီလိုစင်ကြယ်တာပဲပုဂ္ဂိုလ်များတို့ဤမျက်မှောက်ပရိသတ်များတို့ဤရှိမှနေတဲ့အခါလည်းပဲမြတ်စွာဘုရားမှာစိတ်နှလုံးဒီလိုစင်ကြယ်နေတာပဲဘယ်သူမှမမြင်ရတဲ့နေရာဌာနတစ်ပါးတည်းသတင်းသုံးနေတဲ့အခါလဲစိတ်ကဒီလိုစင်ကြယ်နေတာပဲတဲ့စိတ်ွယ်ရကင်းတယ်တဲ့ဒါလည်းညို့ကြသိကောင်းပါလေကွာ အရဟံစိတ်နှလုံးတော်စိတ်နှလုံးတော်တန်ရှင်း၍တန်ရှင်း၍စိတ်ွယ်ရာစိတ်ွယ်ရာကင်းတော်မူပေသောကင်းတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရားအရဟံအရဟံအခါခသိအခါခသိစိတ်နှလုံးတော်တန်ရှင်း၍စိတ်နှလုံးတော်တန်ရှင်း၍ စိတ်ွယ်ရာစိတ်ွယ်ရာကင်းတော်မူပေသောကင်းတော်မူပေသောရသော်ဘုရားရသော်ဘုရားအရဟံအရဟံအခါခသိအခါခသိစိတ်နှလုံးတော်သာရှင်း၍စိတ်နှလုံးတော်သာရှင်း၍စိတ်ွယ်ရာစိတ်ွယ်ရာကင်းတော်မူပေသောကင်းတော်မူပေသောရသော်ဘုရားရသော်ဘုရားအဲဒီကုံနဲ့လည်းမြတ်စွာဘုရားကြွကြားပြီးတော့နေတယ်ဆိုတာကို ဗိမိသာရမင်းကြီးကသတင်းကြားရတယ်သမ္မာသမ္ဗုဒ္ဓောတဲ့သမ္မာကမင်္ဂစွာတဲ့တန်ဆိုတာကကိုယ်တိုင်ဗုဒ္ဓကသိတယ်မြတ်စွာဘုရားဘုရားဖြစ်လာတာသူတော်ဘာစီကနိနေတရားတွေခံပြီးတော့တရားကျင့်သုံးလို့ဘုရားဖြစ်လာတာမဟုတ်ဘူးကိုယ်တိုင် ဒီတရားနိလန်းတွေကိုနှလုံးသွင်းဆင်ခြင်ရှားပွေပြီးတော့တရားအားထုတ်လာတရားမရှိဘူးအဲဘုရားပြောင်သစ္စာလေးပါးတရားတွေသိရအောင်ကျင့်တဲ့နေရာမှာဆရာမရှိဘူးအဲကမှနိနေတရားရတာမဟုတ်ဘူးဘယ်ကျမ်းစာအုပ်တွေဘယ်ဆရာနည်းတွေဘာမှမမှီဘူးကိုယ်ပိုင်ညာဖြင့်ကျင့်သုံးပြီးတော့ဘုရားဖြစ်ပြီးတော့လာတယ်တဲ့ဒီလို

သိမြင်တော်မူတယ်ဘုရားဖြစ်ရောက်တော်မူတယ်ဘုရားပဲလို့ဒီလိုလဲကြွကြတယ်ဆိုရမယ်သမ္မာသမ္ဗုဒ္ဓောသမ္မာသမ္ဗုဒ္ဓောသစ္စာလေးပါသစ္စာလေးပါအသိသောတရားတို့ကိုအသိသောတရားတို့ကိုမဖောက်မပြန်မဖောက်မပြန်ကိုယ်ပိုင်ညာဖြင့်ကိုယ်ပိုင်ညာဖြင့် န်ခံစွာသိတော်မူပေသောမြတ်စွာဘုရား သမ္မာသမ္ဗုဒ္ဓောသစ္စာလေးပါးသစ္စာလေးပါးခသိန်းသောတရားတို့ကိုခသိန်းသောတရားတို့ကိုမဖောက်မပြန်မဖောက်မပြန်ကိုယ်ပိုင်ဉာဏ်ဖြင့်ကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂစွာမင်္ဂစွာသိတော်မူပေသောသိတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရား မာသမ္ဗုဒ္ဓောသစ္စာလေးပါးခသိန်းသောတရားတို့ကိုမဖောက်မပြန်ကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂစွာပြီးတော်မူပေသောမြတ်စွာဘုရားအဲသမ္မာသမ္ဗုဒ္ဓဂုဏ်တော်ကြီးနဲ့လည်းကြွကြားတော်မူတယ်အဲ

အဲ့ဒါလည်းပြည့်စုံတာအရေးကြီးတယ်ဆိုဒါနှစ်ခုလုံးပြည့်စုံမှာတစ်ခုတည်းပြည့်စုံလို့ရှိရင်နေရာမကြဘူးသရဏဆိုတာကခြေထောက်နဲ့တူတယ်ဝိဇ္ဇာဆိုတာကမျက်စိနဲ့တူတယ်ခြေထောက်သာရှိနေလို့မျက်စိမမြင်လို့ရှိရင်လည်းကိုလိုရာရောက်တော့ဖို့ခက်တာပဲကိုလိုရှိတဲ့လုပ်ငန်းကိစ္စတွေဆောင်ရွက်ဖို့ကမဖြစ်နိုင်ဘူး မျက်စိသာရှိပြီးခြေထောက်ကမရှိကြဘူးကျိုးနေပြီဆိုရင်လည်းအဲ့ဒါခက်တာပဲမျက်စိကမြင်နေမယ်သွားကြည့်ရမသွားနိုင်များဘူးလို့ရှင်တာမလုံးနိုင်များဘူးအဲ့တော့မျက်စိရောခြေထောက်ရောနှစ်ခုလုံးလိုနေငှက်မှာဆိုလို့ရှိရင်မျက်စိနဲ့အတောင်နဲ့နှစ်ခုလုံးလိုနေအဲ့ဒါလိုပဲတရားကျင့်သုံးတဲ့ပုဂ္ဂိုလ်တွေမှာခြေထောက်နဲ့အတောင်နဲ့အလားတူတဲ့သရဏခေါ်တဲ့အခြေခံကျင့်နေလေလို့တယ်တဲ့ဒီအခြေခံကျင့်နေတဲ့ပြည့်စုံမှာ ဒါမှကိုလိုရှိတဲ့ဂုံသူတွေတရားသူတွေပြည့်စုံဖို့ရအခြေခံဖြစ်သွားအခြေခံအောက်ခြေကအရေးကြီးသီလကစပြီးတော့သူကသီအိမ်ဘောဇာသီအိမ်ဘောဇာသဇံပြအဲသီအိမ်ဘောဇာသီသီလလည်းပြည့်စုံရမယ်အိမ်ကအိန္ဒိယသံဝရသီလ ဘောကဘောဇနေမတ္တညုတာဇာကဇာကရိယာနှုတ်ကြမှုအဲဒီက၄ခုမိတော့ကိုသူတော်ကောင်းတရားက9ခုရူပရူပဇာက၄ခု၄ခု9ခုတရား7ခုဟော၄ခုနဲ့ပေါင်းတော့15ခုရှိတယ်အဲဒါအခြေခံချင်း15ခုတဲ့အဲဒီအခြေခံချင်းနဲ့ပြည့်စုံမှကိုလိုရှိရတဲ့ ကောင်းကျိုးချမ်းသာတွေရနိုင်တယ်တရားတို့ညာတို့တွေအစဉ်အတန်းနေမြင့်ပြီးတကလည်းသွားနိုင်တယ်တဲ့ခြေခံခြင်းနဲ့ဒါပေမဲ့လို့အဲ့ဒီခြေခံခြင်းကပြည့်စုံနေုံနဲ့လည်းပဲဒီအမှန်တိုင်းသိမှုတွေကတော့မဖြစ်သေးဘူးဝိဇ္ဇာ၃ပါးဆိုတဲ့ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးဆိုတဲ့အသိဉာဏ်ကလည်းလိုချင်တယ်တဲ့သူကဒါကြောင့်ညစွာဘုရားမှာတော့ဒီဝိဇ္ဇာခေါ်တဲ့ဉာဏ်တူမျိုးမျိုးသရဏခေါ်တဲ့အခြေခံခြင်းမျိုးမျိုးတွေ အကုန်လုံးပြည့်စုံတော်မူလို့ဝိဇ္ဇာသရဏတမ္ပါဏမြည်တော်မူပါပေတယ်လို့ဒီလိုလဲကြော်ကြားတယ်အဲဆိုရမယ်ဝိဇ္ဇာသရဏတမ္ပါဏောဝိဇ္ဇာသရဏတမ္ပါဏောဝိဇ္ဇာခေါ်တဲ့ဝိဇ္ဇာခေါ်

ဝိဇာဉာဏ်သူအမျိုးမျိုးသရဏခေါ်တဲ့သရဏခေါ်တဲ့ခြေခံခြင်းမျိုးမျိုးနဲ့ခြေခံခြင်းမျိုးမျိုးနဲ့ပြည့်စုံတော်မူပေသောပြည့်စုံတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရားဟောသူကတော်တဲ့သူကတော်ကောင်းသောနိဗ္ဗာန်ကိုကြွသွားတယ်လူကတော်ကောင်းသောစကားကိုဆိုတော်မူတယ် ကတော်ကအနစ်တွေများပါတယ်တခုပဲဆိုရမယ်သူကတော်ကောင်းသောစကားကိုဆိုသည်တဲ့သူကတော်ကောင်းသောစကားဆိုတာဘာလဲဆိုလို့ရှိရင်ဟုတ်လဲဟုတ်မှရမယ်အကျိုးလည်းရှိရမယ်အဲ့ဒါအရေးကြီးတယ်သူတို့ဘာကြိုက်တာမကြိုက်တာကအရေးမကြီးဘူးသူတို့ဘာကြိုက်ဒီဒီစင်မကြိုက်ဒီဒီစင်ဟုတ်မှမို့အရေးကြီးတယ်အကျိုးရှိဖို့အရေးကြီးတယ်ဟုတ်မှယုံတယ်လည်းမဖြစ်သေးဘူး အကျိုးမရှိတဲ့ဥစ္စာဟုတ်မှလည်းဟုတ်မှလည်းပြောလို့မဖြစ်ဘူးသူကအကျိုးမဖြစ်စေရတဲ့စကားတွေရှိတယ်မှန်တိုင်းမှန်တိုင်းပြောလို့ဖြစ်တာမဟုတ်ဘူးအဲဒါဟုတ်လည်းဟုတ်မှန်ရမယ်အကျိုးလည်းရှိရအဲဒီအင်္ဂါနှစ်ပါးနဲ့ပြည့်စုံရမယ်အကျိုးရှိဟုတ်မှနှမျိုးသောစကားရှိရဲ့တဲ့အကျိုးရှိဟုတ်မှလို့ရှိရင်သူတို့ဘာကြိုက်တဲ့စကားလည်းရှိတယ်မကြိုက်တဲ့စကားလည်းရှိတယ်နှမျိုးအင်္ဂါကတော့အကျိုးရှိဖို့ဟုတ်မှမဟုတ်ဒီအင်္ဂါနှစ်ခုအရေးကြီးအဲဒီတော့ ကြိုးကြည့်ဟုတ်မှာနှစ်တန်သောစကားကောင်းကိုသာမြတ်ဆိုတော်မူတတ်ပေတယ်တဲ့မြတ်စွာဘုရားဟာကြိုးကြိုးမရှိတဲ့စကားမဟုတ်မှန်တဲ့စကားပဲတော့မပြောလို့မရှိဘူးဟုတ်မှန်ရမယ်ကြိုးကြည့်ရမယ်ဟုတ်မှန်ရုံလည်းမဟုတ်ဘူးကြိုးလည်းကြည့်ရမယ်အဲဒီလိုစကားကိုသာမြတ်စွာဘုရားကဟောကြားတော်မူပါတယ်တဲ့ပြောဆိုတော်မူပါတယ် ဒါလည်းအချိန်ကာလအချိန်ကာလအားလျော်စွာပြောရတယ်အကျိုးရှိစွာလည်းအချိန်ကာလနဲ့ပြောမှရှိတယ်အချိန်ကာလမဟုတ်တဲ့အခါတော့ပြောရင်အကျိုးကမရှိဘူးဥမာပွဲကနေတယ်ဆိုတော့အဲ့ဒီပွဲတဲ့သွားပြီးတော့ကျိုးရှိတဲ့တရားစကားတွေသွားဟောတယ်လို့မဖြစ်ဘူးလို့ဒါကျိုးတော့ရှိတော့ရှိတာဟုတ်လဲဟုတ်တာပဲဒါပေမဲ့သူ့သာဟိုလူတွေကပွဲကြည့်မဲ့လူတွေသွားတရားဟောတယ်လို့မဖြစ်ဘူးသူနေရာနဲ့သူလောရတယ်အဲသူနေရာနဲ့သူလောရတယ်ဟိုမှာအရေးကြီးလို့တခါလဲ စေရေးတွေပါလေတိုက်ဖို့ခိုက်ဖို့ရတယ်ပြင်းနေတဲ့နေရာသွားပြီးတော့အဲဒီသိခံမှုရတယ်မေတ္တာတရားတွေသွားဟောလို့ဒါဖြစ်တာမဟုတ်ဘူးဆိုတာဟုတ်တော့ဟုတ်တယ်အကျိုးရှိတဲ့စကားပဲသူ့နေရာနဲ့သူ့လိုရတယ်နေရာမဟုတ်တဲ့နေရာအချိန်မဟုတ်တဲ့နေရာသွားပြီးတော့ဟောရင်ဒါကတန်ဖိုးတွေပြက်အဲဒါမြတ်စွာဘုရားကဟုတ်မှန်တဲ့စကားအကျိုးရှိတဲ့စကားကိုပြောရင်ပြောလိုက်တဲ့အခါကာလမှာပြောဟောတော်မူပါတယ်ဒါအရေးကြီးတယ်ဒါကတော့ဘုရားသူခိုးပြီးတော့သုံးနိုင်လို့ရှိရင် ဘယ်သူပြည့်ကျေးဇူးများတယ်လို့ဥစ္စာစကားတွေတွေ့ရတယ်လျှောက်ပြောအလကားစကားလုံးတွေကုန်းနေတာပဲအဲကျိုးရှိတဲ့စကားဟုတ်မှန်တဲ့စကားပြောရင်ပြောလိုက်တဲ့အခါလေးကြမှာထပြောလိုက်လို့ရှိရင်ကောင်းတယ်အကျိုးကတကားလည်းပြောရင်ပြောလိုက်တာတွေမဟုတ်ဘူးတွေ့ရတယ်လျှောက်ပြီးတော့ပြောစကားတွေအလုံးလာကုန်တယ်ဘာမှလည်းဖမ်းမတင်ဘူးကျိုးမရှိဘူးအဲဒီလိုဟာတွေရှိပါတယ်ပြီးတော့ဒီဥစ္စာကအတူဖိုးကြလည်းကောင်းပါတယ်ညီညွတ်ကြမနာကောင်းပါတယ်ဥစ္စာကဲဆိုရမယ် သူကတော်သူကတော်အကျိုးရှိဟုံးမှန်အကျိုးရှိဟုံးမှန်နတန်သောစကားကောင်းကိုသာနတန်သောစကားကောင်းကိုသာမြတ်ဆိုတော်မူရပေသောမြတ်စွာဘုရားမြတ်စွာဘုရားသူကတော်သူကတော်အကျိုးရှိဟုံးမှန်နတန်သောစကားကောင်းကိုသာနတန်သောစကားကောင်းကိုသာ မြတ်စွာတော်မူရပေတော်မြတ်စွာဘုရားသူကတော်အကျိုးရှိဟုတ်မှန်မတန်သောစကားကောင်းကိုသာမြတ်စွာတော်မူရပေတော်မြတ်စွာဘုရားဆဲဆိုကြည့်သမှဒီဥစ္စာရတော့ပါသုကတော်ကျိုးရှိဟုတ်မှန် မတန်လို့သောမနာသောဘုရားသောဘုရားသာပြေသောရပါမယဒုက္ခတော်ယုံကြည်ဥမှမတန်သောသရာသောဘုရားသေသူဟောကြောင်းရပါမယဒုက္ခတော်ယုံကြည်ဥမှမတန်သောသရာသောဘုရား လားပါဗျာဒီဆုံးအဲ့ဒီသူဝတ္တဂုဏတော်နဲ့လည်းမြတ်စွာဘုရားဒီလောကလုံးကြော်စောနေတယ်တရင်ကြော်စောပြီးတော့နေတယ်ဆိုတာကိုကြားရလောကဝိရုတဲ့လောကကြီးအကြောင်းအရာလုံးစုံကုန်ပြီးတယ်လောကဝိရု

10ရောက်ဆိုရင်လောက10ခုပဲဘတ်တော်1000ဆိုရင်လောက1000ပဲဒီဥစ္စာဒါကတတ္တဝါကိုပဲလောကလို့ခေါ်ရတယ်လို့အာတတ္တလောကတဲ့ဒီဥစ္စာသင်္ခါရလောကဆိုတာကတော့ကိုယုံနာတရားတွေသင်္ခါရတရားတွေငါသင်္ခါရလောကဆိုရုပ်တရားတစ်ခုသင်္ခါရလောကတစ်ခုပဲနာမ်တရားတစ်ခုသင်္ခါရလောကတစ်ခုပဲစိတ်တစ်ခုသင်္ခါရလောကတစ်ခုဝေဒနာတစ်ခုဆိုရင်သင်္ခါရလောကတစ်ခုပညာတစ်ခုသင်္ခါရ

တ attva တွေအဲလူလောကလူဘုံအခုကဘာမြေကြီးနဲ့တကွပေါ်တယ်လူဘုံလူလောကအာဟောကတာလောကတရိစ္ဆာန်တွေလည်းဒီမှာနေရတာဒိဋ္ဌာတွေလည်းဒီကဘာမြေကြီးတည်ပြီးတော့နေရဒုရကယ်တွေဆိုလည်းဒိဋ္ဌာမျိုးပဲဒီမှာတည်နေရငရဲကလည်းဒီကဘာမြေကြီးမှာတည်နေရတာအဲဥစ္စာက လူပုံနဲ့တကွာအပယ်လေးပုံကဒီကဘာမြေကြီးပေါ်မှာတည်နေသတုမာရစ်ဆိုတဲ့နာမျိုးတဲ့အပါဝင်ဖြစ်တဲ့ယုတ်ကဇိုးတွေပါလေဒါတွေကလည်းပဲယုတ်ကဇိုးတို့ဘုံကဇိုးတို့တောင်တော်ဆောင်တာတောင်ဆောင်တာဒါတွေလည်းပဲအဲကဘာမြေကြီးပေါ်မှာတည်ပြီးတော့နေရပါတယ်သူတို့သူတို့ဤတရားဌာနချင်းနောက်ထပ်ကောင်းငင်ကရှိတဲ့

အယတေတာတွေကဩကာသလောကတဲ့လောကသုံးပါးရှိအဲဒီလောကသုံးပါးဤအကြောင်းကိုလည်းမြတ်စွာဘုရားအကုန်သိတော်မူတယ်တဲ့တတ္တဝါတို့ဤတဏ္ဍာမှာတတ္တလောကသိတယ်ဆိုတာကဟိုလူပြီးလူဟိုလူတယောက်နှစ်ယောက်သိအောင်ဒီလိုမဟုတ်ဘူးသို့သော်ဒီလူရဲ့အတွင်းတဏ္ဍာကတရားတွေအကုန်သိမှဖြစ်တာအဲတတ္တလောကမှာတတ္တဝါမှာဒီတတ္တဝါဖြစ်ရင် ရာဂစရိုက်ရှိပြီးတော့နေတယ်ဒီတ္တဝါကဒေါသအဖြစ်များဒေါသအာကြီးတယ်ဒီတ္တဝါကမောဟအာကြီးတယ်ဒီတ္တဝါကသဒ္ဒါအာကြီးတယ်ဒီတ္တဝါကပညာအာကြီးတယ်ဒီတ္တဝါကဝိတ္တအာကြီးတယ်ဒီတ္တဝါကသဒ္ဒါအိန္ဒြေနုနေတယ်ဒီတ္တဝါကသဒ္ဒါအိန္ဒြေရင့်ပြီဝိရိယတတိသမารိပညာအိန္ဒြေတွေဒီလိုပဲဒီတ္တဝါကလူသေးတယ်သူတရားရကြည်မတန်သေးဘူး ဒီသတ္တဝါကရင့်နေပြီဒီသတ္တဝါကတော့အာတယမှာဒီဝတ္တနိပိတအာတယရှိပြီးတော့နေတယ်သာသနာဒိဋ္ဌိဥစ္စရာဒိဋ္ဌိတွေအကျိုင်များနေတဲ့မိစ္ဆာယူတွေအကျိုင်များနေတဲ့ဒီသတ္တဝါကတော့ဝိပဿနာဝိပဿနာညာအာတယယုံနာနေသဘောတရားတွေဒီမှာသူကစိတ်ဝင်စားနေတယ်ဒီသတ္တဝါက

ပြီးမှလည်းပဲသူစားဘုရားတရားဟောပြီးချွလို့ရမှာအဲမသိဘဲနဲ့တွေးကြရဟိုလျှောက်ဟောတျောက်ဟောလို့ရှိရင်တခါတရံနဲ့တိုက်ဆိုင်ပြီးကျွတာရှိမှာပေါ့လေအဲမကျွတာတွေကများနေမှာပဲအဲနတ်စွာဘုရားများကိန်းနေပါဟောတာသူကဒီဒီပရိသတ်မှာအဲဘယ်လိုပရိသတ်တွေဘယ်လိုပုဂ္ဂိုလ်တွေပါနေတယ်ဘယ်တရားနဲ့တော်တယ်ဆိုပြီးတော့ဒီလိုဟောရတာကိုအဲ့တော့သူအနာတိပြီးတော့သိပြီးတော့ယောဂကြောက်လွယ်တာလို့ပဲအနာနဲ့သိ ကြိုက်အောင်ပေကြောက်ရေးမခက်ပါတယ်လို့အနာမတိပဲနဲ့ရန်တမ်းပြီးတော့ဆေးတွေကူလို့ရှိရင်အကြကြီးပဲလူသာနာမတိပဲနဲ့သွားပြီးတော့ဒီပူလွန်ခဲနေလို့ပူညင်းအောင်လုပ်ရမှာပူပွားစေတဲ့ဆေးတွေသွားပြီးတိုက်မိရင်ဒုက္ခဘောဒုသာอืมအဲတော့အနာတိပြီးတော့ဆေးရပေးမှာအဲလိုပဲတတ္တဝါတွေဘာနာမှာဖြစ်နေတဲ့တရားတွေကိုသိပြီးတော့တရားဟောရမှာဖြစ်တယ်လေမြတ်စွာဘုရားများမှာ သတ္တလောကကိုလည်းပဲအကုန်လုံးသိတယ်တဲ့သင်္ခါရလောကသင်္ခါရလောကအကြောင်းလည်းသိုံမှခြင်းမှာသင်္ခါရလောကမသိဘဲနဲ့တွေးစားပြီးကြလားဟောနေရင်အဲ့ဒါတွေယုတ်တရားနာတရားတွေမှန်မှမဟုတ်ဘူးတော့ကြလွဲတာတွေကလွဲကုန်ပါမြတ်စွာဘုရားအကုန်လုံးသိပါတယ်တဲ့ဩဃတာလောကအကြောင်းဘုံ31ဩဃတာလောကအကြောင်းလည်းအကုန်လုံးသိပါတယ်တဲ့အဲ့ဒါတွေသိမြတ်စွာဘုရားဟောထားတယ်ဒါကြောင့်လောကဝိရုမျိုး

မြတ်စွာဘုရားလောကဝီရုလောကဤအကြောင်းအရာလုံးစုံကိုအကုန်အစင်သိမြင်တော်မူပေသောမြတ်စွာဘုရားလောကဝီရု လောကဤအကြောင်းအရာအလုံးစုံကိုအတော်ဝင်စဉ်သိမြင်တော်မူပေသောမြတ်စွာဘုရားအဲလောကဝိရုဂုဏ်လည်းမြတ်စွာဘုရားကြော်တော်တော်မူတယ်အနုတ္တရောပုရိသဓမ္မတာရတိအဲအနုတ္တရောကတော့အလွန်ကဲမရှိအများဆုံးပဲပုရိသဓမ္မ ပုရိသဓမ္မဆိုသုံးမလိုက်တဲ့ပုဂ္ဂိုလ်တွေတဲ့ဓမ္မကသုံးမလိုက်ပုရိသကပုဂ္ဂိုလ်ပုရိသဓမ္မသုံးမလိုက်တဲ့ပုဂ္ဂိုလ်တွေကိုပါရတိမောင်းမြင်တာသုံးမတတ်တဲ့ဆရာပဲမြင်နေလိမ္မာရင်ကြည့်အောင်သင်ပေးတဲ့ဆရာကိုအတ္တပါရတိလို့ခေါ်တယ်အတ္တပါရတိမြင်သင်ကြပေးတဲ့ဆရာပေါ့မြင်တယ်ပေါ့ လိမ္မာရင်ကြီးအောင်လို့ဆိုသုံးလို့ပြုလို့ရအောင်လို့ပေါ့လေစီးလို့ပြုလို့ရအောင်ကြင်ရင်းနေပါလေဆိုရင်လည်းပဲအဲဒီရှင်နှင်းပုံတွေပါဒီမှာစပြီးကြတာအချိုးကြအောင်လို့သင်ကြပြီးတော့ပေးအဲအတ္တတာရတိမြင်းကိုသင်ကြပေးတဲ့ဆရာအတ္တတာရတိမြင်းဆရာပေါ့လေသင်ကိုသင်ကြပေးတဲ့ဆရာကြီးတဲ့သင်လိမ္မာအောင်လို့သုံးလို့ရအောင်လို့သင်ကြသင်ဆရာဒါဟာတိတာရတိပေါ့လေနွားသင်ကြပေးလို့ရှိရင်တော့အဲ့ဒါတွေကတော့

မရင်ကြီးလို့ရိုက်နေတဲ့သတ္တဝါရင်ကြီးအောင်ဆုံးမတဲ့နေရာမှာမြတ်စွာဘုရားအပြင်အတုမရှိအမြင့်အမြတ်ဆုံးဆရာပါပဲတဲ့လောကမှာသင်ကြားဆုံးဆုံးမပြီးတော့ပေးတဲ့ပုဂ္ဂိုလ်တွေကတော့အမျိုးမျိုးသင်ကြားရတာချို့ရိုက်နေပြီးတော့သင်ရတာပေါ့ချို့ရိုက်နေပြီးတကားတော့မင်းသင်ရဘုရားလည်းတဲ့တုန်းကကေပီဆိုတဲ့ဆရာကြီးကမြင်းဆရာကြီးတို့ မြင့်သွန်တဲ့ဆုံးမမြင့်သွန်တဲ့ဆုံးမတော့အဲဒီဆရာကြီးကမြတ်စွာဘုရားကိုကြောက်ထားတယ်မြတ်စွာဘုရားတတိသားတွေဘယ်လိုများဆုံးမပါကြလဲဆိုမြတ်စွာဘုရားကသင်မြင်းဆရာကြီးပဲတဲ့သင်သင်မြင်းနေနေမှာဘယ်လိုဆုံးမတော့တဲ့တတိတော်တော်တရားတဲ့ ကြံကြံလည်းသုံးပါတာနုနုလည်းသုံးပါတာပဲကြံကြံလည်းပဲရိုက်နဲ့ပြုပြီးဒီကလာသုံးပါနုနုနဲ့ချော့မော့ပြီးတော့သုံးပါတာပဲကြံကြံလည်းသုံးပါလို့မရနုနုနဲ့သုံးပါလို့မရဘူးဆိုဘယ်နဲ့လို့တော့ဆိုအာဒီဥစ္စာတဲ့တတိတော်ကတတ္တိရတယ်ပြောတယ်မြင်ကဟောလို့လို့ဆရာနာမည်ပြည့်မယ်တော့ကြဘယ်ဆရာသင်ထားတဲ့မြင်မယ်ဆိုပြီးနာမည်ပြည့်မှာဒါမှမဟုတ်တတ္တိရအဲ့ဒါလိုပါပဲတဲ့ငါဖះလည်းပဲတတိတွေသုံးပါတာ ကျမ်းကျမ်းလည်းသုံးပါရတယ်နုနုလည်းသုံးပါရတယ်ကျမ်းကျမ်းကတော့ဘာလို့ဆိုတော့အပြစ်တွေပြပြီးသုံးပါအကုသိုလ်မကောင်းမှုတွေပြုလို့ရှိရင်ကြရကြမယ်ရစင်းရတွေကဒီလိုဒီလိုဟာတွေခံစားရမယ်ဒိဋ္ဌံဖြစ်မယ်ဒိဋ္ဌံဖြစ်ရင်ဒီလိုဒုက္ခတွေရောက်မယ်ဒိဋ္ဌာဖြစ်မယ်အဲအတုရကယ်ဖြစ်မယ်ဘယ်လေးပုံကြမယ်လူဖြစ်လို့ရှိရင်လည်းတက်တုံမယ်အနာများမယ်စသည်ဖြင့်မကောင်းမှုတွေနဲ့အပြစ်တွေနဲ့ဝေဘာမီးတကလား ပုံသင်ရတယ်တဲ့။ဒါကြောက်ကြရတွေပြပြီးတော့ပေါ့။ကြောက်ကြရတွေပြပြီးသုံးမလာခြင်းလား။မြတ်စွာဘုရားကြမ်းကြမ်းသုံးမလိုက်တာပဲ။တချို့ပုဂ္ဂိုလ်နုနုညံ့ညံ့သုံးမရတဲ့နုနုညံ့ညံ့သုံးမတာကတော့ကုသိုလ်ကြီးအကျိုးတွေပြပြီးတော့လူချမ်းသာတွေ၊နာချမ်းသာတွေ၊ဇမချမ်းသာတွေ၊နိဗ္ဗာန်ချမ်းသာတွေဒီကောင်းသောကျင့်တွေကျင့်လို့ရှိရင်ဒီကျိုးတွေရမယ်ဆိုပြီးတော့ချမ်းသာတွေကောင်းကျိုးတွေပြပြီးတော့သူနဲ့ဆုံးမတယ် တော့ပုဂ္ဂိုလ်တယောက်ကကျဉ်းကျဉ်းလည်းသုံးမလို့မရဘူးလူလူလည်းသုံးမလို့မရဘူးဆိုရင်ဘယ်နဲ့လုပ်ပါတော့ပြတာတို့ဖရာကလည်းပဲဒီလိုတတ်ပြရတာပဲတို့ဖရာရဟန်းများသူတို့ကမတကောင်းမဟုတ်ပါလားဆိုမှန်တယ်တဲ့မတကောင်းတာတော့ဒါပေမဲ့လို့ဒီဟာတတ်တယ်နည်းရဲ့တနည်းပဲဘယ်လိုတတ်တယ်လဲဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကကျဉ်းကျဉ်းလည်းသုံးမလို့မဖြစ်ဘူးနုနုလည်းသုံးမလို့မဖြစ်ဘယ်လုံးမှသုံးလည်းသုံးမလို့နားမထောင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုမပြောမဆိုပဲနဲ့ သူ့ကိုလွတ်ထားရတယ်တဲ့သူကသူ့ကနဲ့သူသွားရောဆိုပြီးတော့ထားရတယ်အဲ့ဒါချင်းဘာသာနာနဲ့စပ်ပြီးကြီးပွားမဲ့ဂုဏ်တွေဟာအညွန့်ညောက်ဘာမှပေါက်နိုင်တော့ဘူးဒီပုဂ္ဂိုလ်သေရော့ပဲတဲ့လားဒါတော့မှမြင်းစရာကြီးကဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ချီးမွမ်းပြီးတော့ကြောက်တာအမှန်တရားတဲ့သိမှန်တာပဲတဲ့ဒါတကယ်သေတာပါပဲကြာတဲ့ဒီဥစ္စာတော့ဖြင့်ဘယ်နဲ့နည်းနဲ့မှပုဂ္ဂိုလ်မကြီးပွားနိုင်တော့ဘူးတဲ့ဩဝါဒအဆုံးမမပေးလို့ရှိရင် ဒါပြီးတော့တာပါပဲတဲ့ဒါကောင်းတော့တာချင်းပါပဲဆိုပြီးတော့ကြောက်တာအဲဒီလိုပဲလောကမှာသုံးနေသုံးမသားတွေကကျန်ကျန်လဲသုံးမနူးညကျန်နူးနူးညံ့ညံ့လဲသုံးမကျန်ကျန်ထန်းလဲသုံးမမျိုးမျိုးရှိပါတယ်အဲဒီသုံးမသားတွေမှာကျန်ကျန်ထန်းဆိုရိုက်နှက်ပြီးဒီကလာလူသုံးမအသဖြတ်ပြီးတော့မသုံးမရတာကိုတိုင်းပြည်ကိုသုံးနေသုံးမတယ်ဆိုတဲ့ပုဂ္ဂိုလ်ကတိုင်းသူပြည်သားတွေအပြစ်ဒဏ်တွေမျိုးမျိုးပေးပြီးဒီကလာလောရတာသို့သာသက်သာတာမဟုတ်ဘူးอืม နော်ဆရာကတတိတွေကိုပညာသင်ကြားပေးတဲ့နေရာလဲဓမ္မသက်သာလာဥသာတွေလဲအော်ငေါ့ပြုပြီးတကားလည်းဒီလိုကျဉ်းကျဉ်းထန်ထန်ဆုံးမတယ်အများကြီးရှိပါတယ်မြတ်စွာဘုရားကဒီလိုမဟုတ်ပါဘူးဘာမှဒုတိဓာတ်တွေလက်နဲ့တွေဘာမှမဆောင်ဘူးသူကတော့ရင်ရင်လေးနဲ့သူကသုံးပါတာကြံကြံထနာဆိုတာတော့မှသူကအပြစ်ပြတာပဲဒါမလုံးနဲ့ဟိုဟိုဆေးစရာများလို့ပေါ့ဆေးစရာများဒါမတည့်ဘူးဒါမစားနဲ့ဒါစားရင်ယောဂဝန္ဒတိုးိမ့်မယ် ဘယ်လိုပြည့်လောက်ပြရတာကိုသူကဘာမှချင်းချောက်ရတာမဟုတ်ပါဘူးသူအမှန်တိုင်းလေးဟောယုံလေးပဲအဲ့ဒါညံ့ညံ့မယ်တဲ့ကနုနုဆိုတာကတော့ပြောကြမရှိဘူးဒါကတော့ဒီကောင်းသောမှုတွေပြုလို့ရှိရင်ကောင်းကျိုးရလိမ့်မယ်လို့ဟောယုံပါဘူးအမှန်ကောင်းတဲ့နည်းတွေပါအဲ့ဒီလိုသူနဲ့ဆုံးမတဲ့နေရာမှာဆုံးမတဲ့အတိုင်းလည်းပဲကျင့်လိုက်ကြံလိုက်တဲ့ခါကျအကျိုးတွေကအများကြီးရပါတယ်လောကမှာဒီနည်းသင်္ဝေကသူနဲ့ဆုံးမတဲ့ရင်ကြည့်တယ်ဆိုတာကတော်ယုံလေးရပါပဲ အခုမြတ်စွာဘုရားသူနဲ့ဆုံးမလို့ရင်ကြည်သွားလို့ရှိရင်ဖြင့်တရဏဂုံမတည်တဲ့ပုဂ္ဂိုလ်ကတရဏဂုံတည်ရင်ကိုပဲအမှန်အကျိုးများလာပြီ။၅ပါးသီလမတည်တဲ့ပုဂ္ဂိုလ်က၅ပါးသီလတည်သွားလို့ရှိရင်ကိုအကျိုးတွေများလာပြီ။ဒါကနေပြီးတော့တရားကျင့်သွားထုတ်လို့ကလျာဏပုထုဇဉ်ဖြစ်လာပြီဆိုပြောကြမရှိဘူး။ဒါကနေတရားထုတ်လို့သောတာပန်ဖြစ်ရင်ဘယ်လေးပါးကစင်တာဝရလွတ်သွားတယ်။အမှန်ကောင်းသွားပါတယ်။သောတာပန်ကနေပြီးတရားကံဖြစ်တယ်၊အနာကံဖြစ်တယ်၊ယဟနာဖြစ်တယ်။မြဲခါသိငြိမ့်ပြီးတော့သွားတာ ဒါကြောင့်မြတ်စွာဘုရားကသုံးသင်ဆုံးမရာမှာတော့ဖြင့်ဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေသုံးသင်ဆုံးမရာတော့ဖြင့်အလွန်ကဲအမြင့်မြတ်ဆုံးအတုမရှိဆရာပါပဲတဲ့အနုတ္တပုရိသဓမ္မသာတဲ့အထိအနုတ္တအလွန်ကဲမရှိအမြင့်မြတ်ဆုံးဖြစ်သောပုရိသဓမ္မသာတဲ့အထိဆုံးမလိုက်သောပုဂ္ဂိုလ်တို့ကို သွန်သင်ဆုံးမတတ်သောဆရာမြတ်ဖြစ်ပါပေသည်တဲ့။အဲဆိုရမယ်။အနုတ္တရောပုရိသဓမ္မပါရတိ။ဆုံးမရိုက်သောပုဂ္ဂိုလ်တို့ကိုဆုံးမရာ၌အတုမရှိအမြတ်ဆုံး ဖြစ်တော်မူပေသောမြတ်စွာဘုရားအနုတ္တောပုရိသဓမ္မပါရတိသုံးမရိုက်သောပုဂ္ဂိုလ်တို့ကိုသုံးမရာ၌အတုမရှိအမြင့်မြတ်သောဘုရားဖြစ်တော်မူပေသော မြတ်စွာဘုရားအဲနုတော်ပုရိသဓမ္မပါရတိတထာဒေဝမနုဿာနံဒေဝမနုဿာနံနလူတော်ဤတထာသုံးမာရတော်ဆရာပဲဆရာဆိုတာကမကောင်းတာတွေကိုတားမြစ်ရမကောင်းတဲ့မှုတွေကျိုးမဖြစ်တာတွေတားမြစ်ရကောင်းတဲ့အကျိုးရှိတဲ့မှုတွေကိုညွှန်ကြားရတယ်အဲဒါဆရာပဲဆရာပဲမကောင်းတာတွေကို မလုပ်အောင်တားမြစ်ရမယ်။ကောင်းတဲ့မှုတွေကိုပြုအောင်တိုက်တွန်းနှိုးဆော်ပြီးကြလားပေးရမယ်။အဲ့ဒါဖြေရပဲ။အဲဒီလိုမကောင်းတဲ့အကျိုးမဲ့တွေမှတားမြစ်ပြီးတော့ကောင်းကျိုးတွေရအောင်လို့သုံးမတဲ့နေရာမှာသုံးမတဲ့နေရာမှာဖြင့်မြတ်စွာဘုရားတပါးရီရောဆရာပဲတဲ့လောကမှာလည်းဆရာတွေအများကြီးရှိတာပေါ့လေဒါကတော့သူသူနည်းနဲ့သူဆရာတွေကိုသူရနဲ့သူ သူ့လူစုနဲ့သူမျိုးဆရာကိုညဇာဗျာကတော့အကုန်လုံးလူဒိနာတိပြမာတွေအကုန်လုံးရဲ့ဆရာပါပဲဘုရားမကိုးကွယ်တဲ့ပုဂ္ဂိုလ်တွေကသူတို့နဲ့မဆိုင်ဘူးလို့ပြောကြမရှိဘူးလားလို့မေးကြကြည့်သူတို့နဲ့လည်းဆိုင်ပါတယ်သူတို့ကတတိမခံလို့တော့မြတ်စွာဘုရားကတော့သူတို့အတွက်လည်းကြုံမြအောင်ဟောနေတာပါပဲသူတို့ကလက်မခံလို့သာပဲอืมသူတို့ကလက်မခံလို့သူတို့လက်မခံလာတော့မတတ်နိုင်ဘူးပေါ့လေဘုရားကတော့ဖြင့်အကုန်လုံးသတ္တဝါတွေကြုံမြအောင်လို့ပဲဟောပြီးတော့နေပါတယ် ဒါနာတို့သီလတို့ဘာဝနာတို့အဲ့ဒါတွေနဲ့စပြီးတကလားကောင်းတဲ့တရားတွေကိုဟောပါတယ်မကောင်းတဲ့တရားတွေကိုတားမြစ်ဖို့ရအဆုံးမဩဝါဒတွေပေးပါတယ်အကုန်လုံးလိုက်နာဖို့ပါပဲသူတို့မလိုက်နာရင်တော့မလိုက်နာတော့မတတ်နိုင်ဘူးတရားကတော့အလုံးသောတတ္တဝါတွေညီလူညီမျှချမ်းသာကြပါစေလို့ဆင်းရဲကလွတ်ကြပါစေလို့ဆိုပြီးတော့တရားတွေဟောကြားခဲ့ပါတယ်ဒါကြောင့် လူနာဇမတတ္တဝါအပေါင်းတို့တူရီတော့ဆရာပဲဆရာနှစ်ဦးမရှိဘူးတူဦးတည်းပါပဲဆရာတစ်ဆူတည်းပဲရှိတာပဲဟိုရှိကကာသဝမြတ်စွာဘုရားခေါနာဘမြတ်စွာဘုရားစသည်ဖြင့်ပွင့်နေတဲ့ဆရာတွေရှိပါတယ်ဒါကသူခင်တဲ့သူပေါ်တယ်အဲ့ဒီခေတ်တုန်းကအဲ့ဒီဘုရားတစ်ဆူရှိတာပဲအခုခေတ်မှာတော့လည်းခုဘုရားတစ်ဆူတည်းပါပဲအဲကြောင့်တထဒီဝမနုဿာနာဒီဝမနုဿာနာနတ်လူအပေါင်းတို့ဤနတ်လူများတို့ဤတထတူရီတော့ဆရာဖြစ်တော်မူပါပေသည် ဆိုရမယ်သတ္ထာဒေဝမနုဿာနာနတ်လူများတို့ဤတပါးဤသောဆရာမြတ်စေရှိတော်မူပေသောမြတ်စွာဘုရားသတ္ထာဒေဝမနုဿာနာနတ်လူများတို့ဤ တပါးရီတော်ဆရာမြတ်စီဖြစ်တော်မူ၏တော်မြတ်စွာဘုရားပတ္ထာဒေဝမနုဿာနာနတ်လူများတော့ဤတပါးရီတော်ဆရာမြတ်စီဖြစ်တော်မူ၏တော်မြတ်စွာဘုရား ဗုဒ္ဓောတဲ့ဗုဒ္ဓောသိတယ်တဲ့သူအ내ကသလောက်ပဲသိတယ်ဆိုတော့သိသိသိနေတာတွေအကုန်လုံးသိတယ်ရှိကသမ္မာသမ္ဗုဒ္ဓောကလည်းပဲအလုံးစုံသောတရားတွေသစ္စာလေးပါးအလုံးစုံသောတရားတွေကိုကိုယ်တိုင်သိတယ်မှန်တိုင်းသိတယ်ဒီကဗုဒ္ဓောသိတယ်ဆိုတော့တဏှုကထခပ်ပေမဲ့အဓိပ္ပာယ်ချင်းကကွဲတယ်သမ္မာသမ္ဗုဒ္ဓောဆိုတာကတော့ဘုရားဖြစ်တာကိုပြောတာသစ္စာလေးပါးတရားတွေအလုံးစုံသစ္စာလေးပါးတရားဆိုတာအလုံးစုံတရားကုန်နေပါပြီအဲ့ဒီတရားတွေကို ကိုယ်ပိုင်ဉာဏ်နဲ့ကျင့်ပြီးတော့ဒီတရားတွေကိုသိပြီးဘုရားဖြစ်တယ်လို့ဆိုလို့တယ်မာမသမ္ဗုဒ္ဓဘုရားဖြစ်လာဒီဘုဒ္ဓကတော့ကိုသိတဲ့သိလိုက်တဲ့ဥစ္စာတွေအကုန်လုံးသိတယ်ဒါတော့သူတော်ဘာတွေဟောဖို့ပြောဖို့တရားတွေလည်းသိတယ်ဘယ်လိုဟောလို့ရှိရင်ဘယ်လိုဖြစ်မယ်အဲ့ဒါတွေလည်းသိတယ်ဒါတော့ဒီဘုဒ္ဓကတော့ကိုသိအောင်မကဘူးသူများကိုသိအောင်လို့လည်းဆောင်ရွက်တယ်ဆိုတဲ့အဓိပ္ပာယ်ကပေါ်ပေါက်နေတယ်ဒါကြောင့်သစ္စာလေးပါး ခသိန်းသောတရားတွေကိုကိုယ်တိုင်လည်းသိသူတစ်ပါးကိုလည်းသိအောင်လို့ဟောပြောတော်မူတတ်တယ်လို့လူအသေးပဲရှိပါတယ်သူတစ်ပါးကိုလည်းသိစေတော်မူတယ်ဘုရားကဲသံဗုဒ္ဓဘုရားတရားလုံးစုံကိုအကုန်စင်သိမြင်တော်မူပေသောမြတ်စွာဘုရား ဘုဒ္ဓတရားလုံးစုံကိုအကုန်စင်သိမြင်တော်မူပေသောမြတ်စွာဘုရားဘုဒ္ဓတရားလုံးစုံကိုအကုန်စင်သိမြင်တော်မူပေသောမြတ်စွာဘုရား အဲလုံးလုံးမသိရဲ့လို့ဒီလိုလည်းပဲကြော်သောနေပါတယ်ဘဂဝါဘဂဝါဘုံတော်6ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားအတူတူပဲဆိုကြတယ်ဘုံတော်6ပါးဆိုတာဣတရိယမိမိကိုယ်စိတ်ကိုအစိုးရသည်တဲ့အလိုရှိတိုင်းအစိုးရပိုင်နိုင်ပြီးတော့နေဣတရိယဘုံတော်ဓမ္မ ထူးမြတ်တဲ့တရားတွေနဲ့လည်းပြည့်စုံနေတဲ့ဓမ္မဘုံတော်တဲ့လောကီလောကုတ္တရာအထူးမြတ်ဆုံးနေတဲ့မြတ်စွာဘုရားပြည့်စုံပြီးပြီတဲ့ယူပကာယဤကျက်တည်တော်တဲ့မြတ်စွာဘုရားမှာပြည့်စုံနေပြည့်စုံလိုက်တဲ့ယူကာယဤရုပ်အင်္ဂါလက္ခဏာတွေအကုန်လုံးပြည့်စုံတာဘုရားဘာမှလူလေသေးမရှိဘူးဘယ်နာကဘယ်လိုနေရင်ကောင်းမှာပဲလို့ပြောကြမရှိဘူးဘုရားရုပ်ပုံသွားပြီးတော့ဖူးမြော်ကြတော့လို့ရှိရင်ဘုရားစစ်က အာဒါရီကဒီနာကနည်းနည်းလေးတူးနေတယ်ဒါရီကဒီနာကနည်းနည်းလေးရှင်းနေတယ်ဒါကနည်းနည်းပြနေတယ်ဒါကကြီးနေတယ်ဒါငဲနေတယ်ဒါသေးနေတယ်ဒါကွက်နေတယ်မောက်နေတယ်စသည်ဖြင့်ဘာမှပြောစရာမရှိဘူးသူကအင်္ဂယုလက္ခဏာတွေအကုန်လုံးပြည့်စုံနေတာပေါ့အခုဘုရားရုပ်ဝါဆင်းတုတော်တွေကတော့ဒါကတော့ဘုရားဆရာတွေပပုဆရာတွေသူတို့လည်းစွမ်းရှိသလောက်ကောင်းတာပေါ့ဒါပေမဲ့အခုနေခါကလား တော်တော်တော်ကြတယ်ကွာလက်စွမ်းတွေတော်တော်ကောင်းလာရှိရနဲ့စားလို့ချင်းရှိရထုထားတဲ့တရားတွေကတချို့ကတရားလိုတော့ဆိုရတာကသူဥစားကတော့ရုပ်ပုံမှာတော်တော်ကိုမတတ်ပဲတဲ့တရားတွေဖြစ်နေတကိနာသာကဘုရားထုတဲ့ပုဂ္ဂိုလ်မှာပဲတရားဘယ်နဲ့လို့ထုထားမှမသိဘူးသူဥစားဒီဥစားဘာသာကြားတွေပါတယ်မြင်ခဲ့ရကြတော့ဖြစ်နေအောင်မှသူလှုပ်လာတာဒါမတတ်တဲ့ပုဂ္ဂိုလ်ကလို့ဆိုတာသူကအဲဒီလက်ရမြောက်တဲ့ပုဂ္ဂိုလ်တွေကထုထားတဲ့ဘုရားတွေ သောရသပဲပါလေညူစရာကောင်းပါလေဒါပေမဲ့လို့ဘုရားစီရဲ့ရုပ်ပုံတော်တော့ပဲမြင်မလဲဘုရားစီရုပ်ပုံတော်ကတော့အကုန်လုံးအချိုးကျတယ်ဒီကလည်းမြင်မှုကြတာမဟုတ်ပဲအကောမှားပြီးတော့လောက်ရတာမြင်မှုလို့ရှိရင်လည်းတော်တော်တူအောင်လုပ်နိုင်အောင်ပါပါအဲဒီတော့အဲဒီတော့ဒီညိုဝယ်ဖြစ်တဲ့ယူပကာယရုပ်ကိုယ်တော်ဤကျက်သေးတော်တဲ့ကြည့်ရှုလို့ရှိရင်ဖူးမြော်လို့ရှိရင်အားမရနိုင်တော့ဘူးယူပကာယ

ဓမ္မစကြာတရားဟောဖို့ရကြွသွားတဲ့အခါမှာလမ်းမှာဥပကဆိုတဲ့တက်ကရုံးကြီးတွေ့တယ်တက်ကရုံးဆိုတာဘုရားနဲ့တခြားစီပဲသူတို့ကအယူဝါဒတခြားစီပဲတက်ကရုံးဆိုတာသူတို့အဝုံမို့ပဲနဲ့ကျင်းတာအဲတက်ကရုံးကြီးတွေ့တယ်သူတို့လည်းသူတို့တရားမှာသူတို့ဟုတ်တယ်လို့သူတို့ဟိုတင်ပြတာပဲဒါပဲမဲ့လို့မြတ်စွာဘုရားတွေ့တယ်ဆိုတော့သူကကြီးညိုတယ်ဆိုတာอืมကိုရောကြီးတဲပြီးတော့ယုတ်ကတတ်ပဲ တဲကြီးကြီးတွေလည်းရှိတယ်ဘယ်သူများဘယ်သူဘယ်ဆရာထာမများညာပြုပါတယ်လဲဘယ်ဆရာတရားများကျင့်သုံးနေပါတယ်လဲစသဖြင့်သူကမေးတယ်အဲဒါကြီးညိုလို့သူအဲ့တော့မြတ်စွာဘုရားရုပ်ပုံတော်ဟာမြင်ရလို့ရှိရင်အမှန်ကြီးညိုစရာကောင်းအဲ့ဒီကြီးညိုစရာကောင်းတဲ့ရုပ်လက္ခဏာကျက်သေးတော်နဲ့လည်းပြည့်စုံတော်မူတဲ့ဒါကသီရိသီရိပုံတော်ကဓမ္မရတဲ့သီရိကာမ ကာမဆိုတာမိမိလိုရှိတဲ့အတိုင်းပြည်စင်နိုင်တယ်တဲ့ပြည်စင်နိုင်ဆိုတာအကုန်လုံးဟိုမဖြစ်နိုင်တာတွေလျှောက်ပြီးတော့လူရှိလို့တော့အဲ့ဒါတော့မဖြစ်ဘူးပေါ့လေဖြစ်နိုင်တဲ့ဥစ္စာတော့ဘုရားကလည်းလူရှိပါတယ်မဖြစ်နိုင်တာကဘာလို့ဆိုရင်အလုံးသောတ attva တွေအကုန်လုံးဝိညာဉ်နာခြင်းသိခြင်းမရှိဘဲနဲ့တခါတည်းအမြဲတမ်းချမ်းသာပြီးတော့နေဖို့ဆိုတာဘယ်လိုအားရမဖြစ်နိုင်တဲ့ဥစ္စာတွေကိုအဲ့ဒါတွေတော့ဘုရားကလူမရှိပါဘူးအဲ့တော့ မြတ်စွာဘုရားဟောတဲ့တရားတွေကိုနာကြားပြီးတော့သတ္တဝါတွေလိုက်နာခြင်းသုံးပြီးတော့ဥခြင်းသဘောရှိနေတဲ့သတ္တဝါတွေကဥခြင်းသဘောကင်းပြီးတော့သွားအောင်နာခြင်းသဘောရှိတဲ့သတ္တဝါတွေနာခြင်းကင်းသွားသိခြင်းသဘောရှိတဲ့သတ္တဝါတွေသိခြင်းကင်းသွားအောင်ဆင်းရဲခါသိငြိမ်းပြီးတော့သွားအောင်အဲ့ဒီတရားတွေကိုကြားကြပါစေလို့မြတ်စွာဘုရားအလိုရှိပြီးတော့တရားတွေဟောဟောတဲ့အတိုင်းလည်းပါမရှိတဲ့ပုဂ္ဂိုလ်ရဲ့ကျင့်ကြံအထုတော်ပြည့်စုံပြီးတော့သွားကြပါတယ်အဲ့ဒါကာမဘုံတော်ခေါ်တယ်အလိုရှိတဲ့တိုင်းပြည့်စုံတာတဲ့ ရေးကြည့်တယ်လားဟောတဲ့ပုဂ္ဂိုလ်ကလည်းပဲဟောတဲ့ပုဂ္ဂိုလ်ကသူကအမှန်တွေဟောနေပေမဲ့သူ့ဘုံကံကလည်းရှင်းအောင်ပါလို့ကအဲဟောတဲ့ပြောတဲ့ပုဂ္ဂိုလ်ကဆောင်ရတဲ့ပုဂ္ဂိုလ်ကခေါင်းဆောင်ပုဂ္ဂိုလ်ကဘုံကရှင်းအောင်ပါဘုံကမရှိလို့ရှိရင်တရားကတော့ဒီတရားပဲဒါပဲမလို့သိမဖြစ်ဘူးတည်းမထုံးကားဘူးလို့ကအဲ့ဒါရောအဲ့ဒါကကာမဘုံတော်ခေါ်တယ်ဣတရိယဓမ္မရတာသီရိကာမပယတ္တ

ဆိုရမယ်အတူတူပဲဘဂဝါဘုံတော်6ပါးနှင့်ပြည့်စုံတော်မူပေသောမြတ်စွာဘုရားဘဂဝါဘုံတော်6ပါးနှင့်ပြည့်စုံတော်မူပေသောမြတ်စွာဘုရားဘဂဝါဘုံတော်6ပါးနှင့် ပြည့်စုံတော်မူပေသောမြတ်စွာဘုရားဓမီအားဖြင့်ဘဂဝါဆိုတဲ့ပုဂ္ဂိုလ်အလေးပြုရတဲ့ဟာတွေကိုခေါ်တယ်တဲ့သူတို့အိန္ဒိယနိုင်ငံကပုဂ္ဂိုလ်တွေကဟုတ်တယ်သူတို့အလေးပြုရတာတွေခေါ်တယ်သူကနေကြီးလေသူတို့အလေးပြုတော့ဘဂဝါခေါ်တာလလည်းသူတို့ကဘဂဝါခေါ်တာအဲလိုကြီးကြီးမားမားဟာတွေသူတို့အသိပြုလို့ရှိရင်သူတို့စာပေတွေမှာဘဂဝါခေါ်တယ်သူတို့ဘဂဝါတဲ့သူတို့မတော့ လေးပြုတ်တဲ့ပုဂ္ဂိုလ်တဲ့ဘဂဝါဆိုတာအဲလေးမြတ်ပြုတ်တဲ့ပုဂ္ဂိုလ်ပဲလို့ဒီလိုသာမညာအပြင်အဲဒီပဲရှိပါတယ်လေးမြတ်ပြုတ်တဲ့ဂုဏ်နဲ့လည်းများစွာပြပြည့်စုံတော်မူပါပေတယ်ဒီလိုလည်းပဲကြွကြပါတယ်ကဲဆိုတော့ဘဂဝါသဝါအလေးမြတ်ပြုတ်တော်မူပေတော်မြတ်စွာဘုရား ဘဂဝါအလေးအမြတ်ပြုတိုက်တော်မူပေသောမြတ်စွာဘုရားဘဂဝါအလေးအမြတ်ပြုတိုက်တော်မူပေသောမြတ်စွာဘုရားဂုဏတော်ကိုးပါးသိသွားပြီအဲ့ဒီဂုဏတော်ကိုးပါးနဲ့မြတ်စွာဘုရားကြော်ကြတော်မူတယ်ဆိုတဲ့အကြောင်းဗိမိတာရမင်းကြီးက သတင်းပြပါတယ်ဒါရင်မဟုတ်သေးဘူးတဲ့သောဣမံလောကံပါရိဝကံသမာရကံသဗ္ဗမကံအဲတရားပညာသစ္စိကတော်အပဝေရေတိအဲဒီညသောဗျာဒီလောကကြီးကိုလောကဆိုလည်းပဲ တတ္တဝါတွေပေါ့လေပါရိဝကနန္နေတကွာသလောကနတ်နတ်တွေလည်းပါတယ်တဲ့သမารကမာနလည်းပါတယ်သဗ္ဗမကဗြဟ္မာလည်းပါတယ်အဲဒီလောကကြီးကိုဗျံပညာမိမိကိုယ်ပိုင်ညာဖြင့်ထူးခြားတဲ့ကိုယ်ပိုင်ညာဖြင့်သိပြီးတော့တဲ့အတွေးစာမဟုတ်ဘူးတဲ့သစ္စိကတော့မျက်မှောက်ပြုပြီးတော့ခေါ်ကြတယ် သူတို့ကလူတို့ကလည်းတွေးဆပြီးတော့ဒီလိုမဟုတ်ဘူးတဲ့အဲဒီရန်ကောရမအဖြစ်ဒီလောကကြီးကိုခုလူလောကတွေရောနာလောကတွေရောဗြဟ္မာလောကတွေရောအဲလူတွေမြင်နိုင်တဲ့လူလောကလူတွေမမြင်နိုင်တဲ့ဒီဗြဟ္မာတွေလောကအဲဒါတွေရောအကုန်လုံးမြတ်စွာဘုရားကိုယ်ပိုင်ညာနဲ့ကိုယ်တိုင်ပြီးပြီးတော့ဒါတွေဟောတဲ့ဒီလိုလည်းပဲသူကကြားတာပေါ့အဲတော့

သောဓမ္မဒေသေးတိတရားကိုလည်းဟောတယ်အာရိကလျာဏစလည်းကောင်းတယ်မေဇေကလျာဏလည်းလည်းကောင်းတယ်ပြောသနာကလျာဏဆုံးလည်းကောင်းတယ်။ကောင်းခြင်းသုံးပါးနဲ့ပြည့်စုံတဲ့တရားကိုဟောတယ်။ပဋ္ဌာန်ပဋိသနာအဲအနည်းလည်းပဲအနည်းတွေပဲမှားလည်းလေးလေးနဲ့နဲ့ရှိတယ်။ဟောကြားတဲ့စကားတွေမှာလည်းပဲစကားလုံးတွေမှာလည်းကြောင်းနေပေါ်နေတာပဋိသနာဗရာနဲ့ပြည့်စုံတယ်ဆို။ သရာဆိုတော့ဟိုသရာကြမ်းတဲ့ကသရာလို့ဒီလိုသူလိုပါမှုပါဘူးသူကဟိုဝက်ကြစကလုံးပြောင်းစကလုံးကောင်းတယ်ပေါ့လေဟုတ်တယ်တချို့စကားပြောတယ်ကောင်းစကလုံးနေဝက်ကြတယ်တဲချင်းသူကပြောရတယ်အကျိုးကတော့အနေတွေပဲတော့ကောင်းတာပဲဝက်ကြအတဲမရှင်းပဲဖြစ်တော့နားထောင်ရတာလုံးထွေးလုံးထွေးနဲ့ပြီးသွားတယ်လို့ဖြစ်တယ်အကျိုးကတဲကောင်းတာဘူးစကလုံးနဲ့တခါလဲအလုံးလေးတွေလုံးလေးတွေကတဲထိတယ်သူကပြောတယ်အဲဒါအနေတွေပဲလည်းပဲကောင်းတယ် စကလုံးလည်းပဲပြောင်းပြောင်းအဲစကလုံးလည်းပဲပြောင်းပြောင်းပြက်ပြက်သားသားရှိတယ်အဲဒီလိုတရားတွေဟောတယ်ကေဝလပရိပုံဏပရိသုဒ္ဓဇမစရိယံပကာသေးတိအကုန်လုံးပြည့်စုံတယ်ဘာမှမလိုဘူးတဲ့ကေဝလပရိပုံဏအကုန်လုံးပြည့်စုံနေတဲ့မြတ်သောအကျင့်ကိုလည်းသူဟောတယ်ပရိသုဒ္ဓစာချင်းစင်ကျင်းနေတဲ့မြတ်သောအကျင့်ကိုလည်းပဲ

အဲလိုကြားတော့ဗိမိသာရမင်းကြီးကလည်းသွားကျင်တာပေါ့လေမင်းမင်းဆိုတော့ဒေါန်တောင်ဆိုမသွားပြီဘူးသူကဒေါန်တောင်လူကျော်သောရုံဆိုသွားပြီးတော့မိတ်သက်ကွာသွားကြည့်စမ်းမှမင်းသွားပြီးရောဆိုပြီးတော့အမကြီးတွေပါတွေတွတ်မယ်သူကအမှန်ထူးလို့သွားတယ်ပြီးတော့ဒီဗိမိသာရမင်းကသောသောကတည်းကလည်းပဲမြတ်စွာဘုရားနဲ့သူကဘုရားအလောင်းဘွားတွေကသူကတွေ့ပြီးထားတာပါမြတ်စွာဘုရားတောထွက်ပြီးတော့လာတော့ရာဇိုရှိဥစွာရောက်ရောက်လာတဲ့အခါကလာ အဲဒီတော့ကဘုရားအလောင်းပဲရှိပါသေးတယ်မျိုးရဲဆုံးကဆုံးကတော့သူကလူကအရွယ်ကလည်းငယ်ငယ်မင်းကလည်းမင်းသားပြီးတော့ဘုရားအလောင်းဆိုတော့လည်းဥရိယုတ်ကလည်းပဲအမှန်ကောင်းနေတာကိုအရွယ်ကလည်းပဲသူက29နှစ်ဆိုတော့ငယ်လေးရှိတာပဲရွယ်လည်းမနိုင်ရွယ်ကောင်းအဲတော့ဒီလိုပုဂ္ဂိုလ်ကဥရိယုတ်နဲ့ အဲရွယ်ငငယ်ရွယ်ရွယ်နဲ့ရေသိရန်ပြုတဲ့ပုဂ္ဂိုလ်ကဘုခေတ္တကသိရှိပုံမရသေးပါဘူးအရွယ်ကြီးမှပဲရေသိရန်ပြုကြတာအဲတော့အဲ့ဒါမြင်ရတာမနထူးဆန်းဒီဥစ္စာလူလားနတ်လားဘာလဲမသိဘူးတိုက်ပြီးတော့စုံစမ်းရမယ်ဆိုတော့စုံစမ်းတော့နောက်တော့မှဆုံးခံပြီးတော့ပြန်သွားပြန်သွားလို့ပန္တဝတောင်ကြီးဆိုတာကိုအဲ့ဒီရာဇုံမျိုးရာဇုံမျိုးပေးရရှိတယ်အဲ့ဒီနာမှာတောင်ကြီးဆက်ပြီးတော့နေပါတယ်အဲ့ဒီတောင်ကြီးရောက်ပြီးတော့ သွန်းစားမလို့ကြည့်လိုက်တဲ့အခါကာလကျတော့ဘုရားအလောင်းကစားဖို့ရဝန်လေးနေတယ်ဆိုတာကိုသူကอืมဒါတော့ဒီရင်တွေကဘာတွေဖုံးဝေးလာတယ်လဲတော့ပြောတာဟိုကသပိလို့ဒီကနေဒီနေချင်းရောက်လာတာတော့ဟုတ်ပုံတော့မပေါ်ဘူးသူကကြားထဲမှာကြားထဲမှာများသုံးတကာတွေပေါ်ပြီးကောင်းကောင်းနေဖုံးဝေးလာတာလားတော့မပြောတာဘူးအဲ့ဒီမှာ ဆုံးခံစားတဲ့ခါကျတော့ရာဇုံမျိုးတွေကဆုံးခံတော့ဆုံးခံဆိုတော့ဟိုချက်ပြုတ်ထားတဲ့ပုံကိုယ်တွေဆင်းရဲတာတွေအမျိုးမျိုးသောပုံကိုယ်တွေကနေပြီးချက်ပြီးတော့လောင်းလိုက်မှာကိုလောင်းတော့ကိုကောင်းတဲ့ဆံလည်းရှိမှာမကောင်းတဲ့ဆံလည်းရှိမှာအမျိုးမျိုးနေမှာပါပဲမကောင်းတာတွေကောင်းတာတွေလုံးရောထွေးနေတော့အဲ့ဒါတွေစားမယ်လို့လို့တော့တခါလဲအဲယွန်းတဲ့စိတ်တွေပေါ်လာတာပေါ့သူကရှင်းတော့ကနန်းတော်မှာနေစဉ်ခါကာလတော့ကအမနာကောင်းတဲ့ ဒီဘောဇင်တွေခဲဝယ်တွေစားတော့ပြီးတော့လာတာကိုနန်းတော်ဆိုတော့မလားအကောင်းတွေကိုကောင်းပြီဆိုတာတွေနဲ့အသားတွေကိုစားတော့ပြီးတော့လာတယ်ဒါတော့ဒီဥစ္စာစားဝယ်ကဝင်လင်းနေတယ်တဲ့သူယွန်ယွန်လက်သိတွေပေါ်လာတယ်အဲ့ဒါဘုန်းကြီးကငငယ်တော့သိမသိဘူးနောက်ခီးတွေပါတယ်သွားမှသိတယ်ခီးတွေပါတယ်သွားတော့ဟုတ်တယ်သူကကိုစားနေရမဟုတ်တဲ့နေရာရောက်တော့သူကတော့ခက်တာကိုသူကတခါကနေမှတခါတည်းတော့ရတရားရောက်တော့ ဒီအစားမလို့ပါပဲဒီယောဂဘာပဲဖြစ်ဖြစ်မကောင်းကောင်းကောင်းဂုဏ်စားမယ်လို့စိတ်ကူးထားတာပါပဲ။အောင်မယ်ဆိုကြစူးစားလာပြီးတော့ပြင်တော့စားမလို့လို့တော့သူ့စားအကုန်လုံးနားနေတာကိုကိုဟာနာဒီဟာနာနဲ့ခရဲမှာပဲ။ဘာမှစားလို့မရှိဘူး၊ကိုင်းလို့တော့မရှိဘူး။မသွားလို့ရင်အာမတော်သိုးရတယ်သူက။နောက်တော့ဘာနဲ့လုပ်ရလဲဆိုတော့အစားပြောင်းလို့စီနဲ့စားနဲ့ အဲ့ဒါတောင်းပြီးတော့စီနေစားနဲ့စားရခွန်းကလည်းကြိုက်မှမပြောနဲ့ဒီဆုံးမျိုးတစ်ခါမှမတွေ့ဘူးသူကအဲ့ဒါရှိတယ်ဒီတော့မှကသဘောကျသွားအောင်မယ်ဘုရားလောင်းဟိုတုန်းကဒီသုံးကံပြီးတော့ရလာတာညွှန်းတယ်ဆိုဟုတ်မှာပဲဘုရားလောင်းသူကမင်းသားဒီနာစီစဉ်တဲ့ခံစားပြီးတော့နန်းတော်တွင်အမနာကောင်းနေစားလာတာဒါတော့တောသူတောင်သားတွေတွေ့ကြရသမင်းတွေလောင်းလိုက်တော့ဒီထဲမှာညွှန်းစရာတွေပါမှာလို့အခုဒီမှာ နန်းကဆုံးပြတော်မဟုတ်ပဲနဲ့ပဲတော်ရင်သင်ုံစားနေတာတောင်မှသိတော့ကြတဲ့ရတဲ့မှာရောက်တော့တဲ့နေရာပြပါပဲလားလို့အင်းမသဘောပေါက်သွားသူကစားပဲမဲ့လို့စားတဲ့နေသဘောပေါက်ကိုရင်းနဲ့မှစားပြီးတော့ရှင်းတယ်သူကအဲဒီတော့အဲဒီတော့ဘုရားလောင်းကဒီဆုံးနေမျိုးမျိုးရောပြီးတော့နေတာတွေကိုညွန်ကြကောင်းလို့တက်ဆုပ်တဲ့သဘောတည်းရှိတော့သူကသူဆုံးမတယ်အဲသူသူကသူဆုံးမတယ်မင်းဟာအဲနန်းတော်တွေမှာကောင်းနေစားပြီးတော့နေကြကမင်းတော်ထွက်ပြီးတော့လာပြီသူတို့ပါ ပေးသူသားနဲ့ကောင်းကောင်းဆိုဆိုစားရမယ်မစားနိုင်လို့ရှိရင်ဘာဖြစ်လို့တိုးထွက်လာသလဲစသည်ဖြင့်သူနဲ့ဆုံးမပြီးတော့သူဟာသူဆုံးမဩဝါဒပေးနေတာဟောနောက်ရောက်ခံပြီးတော့စုံစမ်းတဲ့လူကကြားသွားတယ်လူပဲဒါဆိုလို့ရှိရင်တော့နတ်တော့မဟုတ်ဘူးသူကလူပဲအဲ့ဒါမှပြီးတော့မှအကျိုးကြောင့်တွေပြန်ပြောတော့မှအဲဒီတော့ကတည်းကဗိမာသာရမင်းက ဘုရားလောင်းထံကိုလာပါတယ်လာပြီးတော့အကျိုးကြောင့်နေမေးတယ်မေးတော့ကိုမင်းမျိုးမင်းသားမှန်းသိတော့ကိုအာရွယ်ကောင်းလေးကြည်တာပဲဒါလို့ဆိုလို့ချင်းချင်းသူသူသူထာမှာပဲလာပြီးတော့နေပါဦးတိုင်းပြည်လည်းတဝက်ခွဲပြီးတော့ပေးပါမယ်အဲဆိုရင်တော့ဟိုမင်းဆိုတာကတော့သူတို့မှာအရေးကြောင်းရှိတဲ့ခါကျအာကိုရအောင်လို့လည်းတူပါတယ်သူကအာကိုရအောင်လည်းဒီမှာပေါ့သူကအဲ့ဒါခေါ်တော့ ဘုရားလောင်းကအဲဒီတော့မှလည်းအသွင့်ပယ်ခဲ့တယ်။ပူခြင်းနာခြင်းသိခြင်းကင်းတဲ့တရားရှားဖို့တော့ထွက်လာတာပဲတဲ့ကာမကိုစီးစင်နေတော့လုံးမရှိပါဘူးလို့ဆိုတော့မှလည်းမှနောင်ဒီတရားသူများရလို့ရှိရင်သူ့နိုင်ငံအရင်ကြွခဲ့ပါလို့ဘုရုံးကဖိမှန်တကပြုအဲဒီတော့ကဖိမှန်တကပြုထားတဲ့အတိုင်းဝန်ခံထားလို့မြတ်စွာဘုရားကလည်းသူ့နိုင်ငံအရင်ကြွလာတယ်လို့အိုးဘုရားပြည့်ပြည်သားဗာရာဏသီ မိဂရာအောင်တော်သွားပြီးတော့တရားဟောတယ်ဆိုတာကဒါကတိုင်းပြည်တိုင်းပြည်ပြည်ပြီးမဟုတ်သေးဘူးဟောကဟိုမှာဒီစွဲငါးဦးလောက်တော်ထဲမှာနေတဲ့ပုဂ္ဂိုလ်တွေလောက်ပဲဟောသေးတာပေါ့တိုင်းပြည်ပြည်ပြီးပင်မင်းမြတ်တွေနဲ့အပြီးမှပြုပြီးတဲ့ကာလဒီလိုမဟုတ်သေးဘူးအခုမှသူကတိုင်းပြည်ပြည်ပြီးဖြစ်လာအဲဒါကြောင့်သောသောကလေးကလည်းပဲသူကတည်ပြီးသားပါပဲတည်ပြီးသားဖြစ်တော့မင်းပရိသတ်တွေရောတိုင်းပြည်ပြည်သားပရိသတ်တွေရောတခါလဲ ထွက်ကြတာကိုဘုရားမြတ်စွာဘုရားကြီးကတသိန်း2000သောလူထုနဲ့တကွာသွားပြီးတော့ကျူဆိုပွဲလုပ်တာပါကျူဆိုပွဲလုပ်ဆိုရောက်တော့ရောက်နေပါပြီဘုရားအဲဒီမှာကျူဆိုကျူဆိုလက်ခံတဲ့ပွဲပေါ်သွားပြီးတော့အဲဒီရောက်တဲ့အခါကာလမင်းသာရမင်းကြီးဟိုရောက်တဲ့အခါကာလကျတော့မြတ်စွာဟိုရောက်တဲ့အခါကာလကျတော့ အဲရိုသေပြုပြီးတော့သင်္ကြန်မင်းကြီးလည်းတနေရာမှာထိုင်နောက်ကပါတဲ့ပုဂ္ဂိုလ်တွေကလည်းတချို့ကလည်းပဲရိုသေပြုရှိခိုးပြီးတကလည်းသင်နေတဲ့နေရာမှာထိုင်တချို့ကလည်းပဲဒီနှုတ်ဆက်စကားပေါ့နှုတ်ခွန်းဆက်စကားတွေနှုတ်ခွန်းဆက်မင်္ဂလာစကားတွေပြောပြပြီးတကလားဒီကိုချင်းပါချင်းမပြုဘူးတဲ့သင်တဲ့နေရာထိုင်နေဘာလို့လဲဆိုတော့ ဟိုတုန်းကသူတို့ဘာသာနဲ့သူတို့ယူဝါဒတွေရှိနေမှာကိုဘုရားမလည်းသူတို့သိမှမသိသေးပဲမသိသေးဘူးမသိသေးတော့ညာနာဘာအနေနဲ့ရှိမှာပဲဒီညာနာဘာလည်းပဲဘယ်လိုဂုဏ်သူနဲ့ရှိတယ်ဆိုတာသေချာသိတာမဟုတ်သေးတော့သူတို့သူတို့အယူအဆွဲတွေကလည်းအားကြည့်နေတော့အယူသေးမပေးနိုင်ဘူးပေါ့အခုအိန္ဒိယသွားကြည့်သမားလားဒီကဘုန်းကြီးတွေသွားကြည့်ရင်အိန္ဒိယကလူတွေကသူ့ယူနေသူရှိနေတော့ယူသေးမပေးနိုင်ဘူးတချို့ကယူသေးမပေးနိုင်ဘူးတခါကပြောတာကြား ဘုန်းကြီးဘုန်းကြီးဆိုလို့ဒကမာကြီးယောက်ကထွက်လာတယ်။မာသာရုကိုသာရုသာရုဆိုတာနဲ့ထွက်လာတော့တော်တော်ကြတဲ့ဒီကဗမာဘုန်းကြီးတွေ့။ဗာဘုန်းကြီးတွေ့တော့သူတို့သာရုမဟုတ်ပဲပြင်တာကိုပြန်ပြီးတော့ဝင်သွားသူလားဟုတ်သူလား။ဒါဘုန်းကြီးမဟုတ်သေးဘူးပေါ့လေသူလား။သူတို့ယူသေးပြီပါပဲဘုန်းကြီးမဟုတ်ဘူးဒီလိုပြင်နေတယ်သူက။အဲဒီလိုပဲသူ့ယူသွားတဲ့သူရှိနေတာ။အဲတော့ ချို့ကလည်းနှုတ်ခွန်းဆက်စကားလောက်သာပြောပြီးတော့သင်နေနေရာထိုင်နေရိုးသေးတောင်မပြူတချို့ကလည်းပဲကိုယ်နာမည်တွေကိုပြောကြလိုက်သေးတယ်ဘယ်သူပါဘယ်သူပါဆိုပြီးဒါကတော့နည်းနည်းထူးတဲ့ပုဂ္ဂိုလ်တွေနေမှာမဟုတ်လဲအဲ့ဒါပြောကြတချို့ကလည်းဘာမှပြောဘူးလေတိတ်တိတ်ပဲနေဒါကတော့လူတွေအများကြီးဆိုတိတ်တိတ်နေတဲ့ပုဂ္ဂိုလ်လည်းအများကြီးနေမှာပေါ့နောက်ပိုင်းကအဲဒီလိုနေနေကြတယ်တဲ့အဲဒီခါကာလမြတ်စွာဘုရားက ပရိသတ်တွေရဲ့အစ္ဆာတရားကိုကြည်ပြီးတရားတွေဟောပါတယ်တဲ့ဟောတဲ့တရားတွေကဘာတရားတွေတုံးဆိုတော့အဲ့ဒီတရားကလည်းဒီမှာဓာတ်ရိုက်ပြထားတာမှာပါပြမှုတွေမှာဟောရောဟောစဉ်မှာပဲဒါနကထာကိုဟောတယ်တဲ့ဒီနေ့ကဒီနေ့ကဆိုတော့ကြားသွားပြီနော်ဟိုသင်ကအင်းရှင်ရသရှင်ရသနဲ့ရှင်ရသရဲ့ဒကာကြီး ပထေကြီးကိုဟောတဲ့တရားတွေတုန်းကသင်နေပါခဲ့ပါပြီဒါနကထာရှိဥစွာဟောတယ်ဒါနကထာပြီးတော့သီလကထာကိုဟောတယ်ပြီးတော့ဒါနသီလကြောင့်ရောက်နိုင်တဲ့သက္ကကထာနဲ့နတ်ပြည်ရဲ့စီစဉ်ချမ်းသာတွေကိုဟောတယ်အဲဒါသက္ကကထာဆိုတော့ကာမဂုဏ်ချမ်းသာတွေအာကြည့်နေတာကိုအာကြည့်တော့ဒီကာမဂုဏ်တွေရဲ့အပြစ်တွေကိုတကဟောပြန်တယ်ကာမဂုဏ်တွေဆိုတာလည်းပဲအာမဂုဏ်ရောက်ဆိုဒါတွေဟောပြီးသားတွေပါအဲဒါတွေဟောပြီးတဲ့ခါကျတော့ကာမဂုဏ်တွေအပြစ်တွေမြင်လာတာစိတ်တွေကစင်ကြယ်သွားပြီကြတော့ အစအစပြီးတော့ကာမဂုဏ်ပြည့်တယ်ဟောလို့မဖြစ်ဘူးဆိုတာသာဒါနနဲ့ကုသိုလ်ကောင်းမှုတွေဟောသီလနဲ့ကုသိုလ်ကောင်းမှုတွေဟောဒါနသီလကြောင့်ရနိုင်တဲ့အကျိုးတွေနာသီရင်ချမ်းသာတွေကိုတခါတည်းစိတ်ဝင်စားလောက်ဟောပြီးတော့မှဒီနာသီရင်ချမ်းသာတွေလည်းအာမကိုလောက်တဲ့အကြောင်းတွေကာမဂုဏ်ကြီးအဖြစ်ကိုဟောလာတာဒီကာမဂုဏ်တွေနဲ့စပြီးတော့လောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်ညှဉ်းနေဖို့မစင်ကြဲနေဖို့အဲယုံညနေဖို့အဲ့ဒါတွေဟောအဲ့ဒါတွေဟောတော့မှ နိခမေအာရိသန္တာနဲ့ကာမဂုဏ်ကထွက်ပြီးတကားလားတရားကျင့်သုံးပြီးတော့နေတာဖြင့်အကျိုးများတယ်ဆိုပြီးကာမဂုဏ်တွေအတွက်နဲ့ဘာမှမကြောက်ကြရဘူးသိအေးကြပြီးတော့နေပုံတွေဟောတော့အလုံးသောပရိသတ်တွေကတခါလဲကာမဂုဏ်တွေစွန့်လို့ပြီးတော့အေးချမ်းချမ်းနေခြင်းတဲ့စိတ်ကလေးပေါ်လာတာကိုစိတ်တွေစင်ကြယ်လာတယ်ကာမဂုဏ်အယုန်တွေအတွက်နဲ့ကြောက်ကြစိုက်ကြားပွေနေရတဲ့ဒုက္ခရောက်တာပဲ ဟုတ်တယ်သူကလည်းရောက်နေတာပဲသူမဆွဲမကင်းတာတော့မဖြစ်လို့တာပဲသူအဲတော့ဒီကံမကုန်နေမရှိဘဲနဲ့အေးချမ်းချမ်းကျင့်သုံးပြီးတော့နေရလို့ရှိရင်စိတ်ကလေးကစင်ကြဲပြီးတော့ကောင်းနေတယ်ဆိုတော့အဲဒီတရားနာပရိသတ်တွေကလည်းစိတ်ကလေးစင်ကြဲပြီးကောင်းနေတဲ့အခြေအနေတွေရောက်သိစင်ကြဲအဲဒီအချိန်မှာမြတ်စွာဘုရားကကိုယ်တော်တိုင်း

အဲ့ဒီဆင်းရဲဖြစ်ပေါ်စေရတဲ့တရားကဘယ်လိုလုံးဆိုလို့ရှိရင်ဒီဆင်းရဲတွေကိုအကောင်းထင်ပြီးပါရနေတာတဲ့ဒါနှိမ့်သက်နေတဲ့သဘောလေးသူလေးရှိတော့ဒါတွေထက်ကထက်ကရနေတာဟိုဒါလေးခွာလို့လည်းမရဘူးသူကသဘောကျတယ်ဖြစ်ပြသည်များသင်္ခါရဒုက္ခသစ္စာဒီဖြစ်ပြနေတဲ့တရားတွေမှရင်ဒုက္ခသစ္စာကြီးတယ်ပဲလူတွေကတတ္တဝါတွေကမသိလို့လားဒါတွေ ကောင်းတယ်လို့မှတ်နေတာလားချမ်းသာတယ်မှတ်တယ်ကောင်းတယ်မှတ်တယ်မြင်ရတာလည်းကောင်းတယ်ကြားရတာလည်းကောင်းတယ်နားရတာသားရတာတွေ့ရတာကောင်းတယ်ကိုယ်ရဆန်းထင်ရထရတာကောင်းတယ်သွားလာစီကူးကြစီနေရတာကောင်းတယ်လှုပ်ကိုင်နေရတာကောင်းတယ်ပေါင်းဖော်တယ်နဲ့တွေ့နေရတာကောင်းတယ်ဘယ်လိုထင်ကြတာကိုကောင်းွက်ကလေးတွေကိုကောင်းွက်ကလေးတွေကိုမျောပြီးကောင်းတယ်လို့အောင်းမေ့နေကြတာမှန်ကားတော့ဒါတွေမကောင်းဘူးတဲ့ဖြစ်ပြနေလို့ဆင်းရဲကြီးတယ်ပါပဲ ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာဒီသင်္ခါလည်းဟောပြီးသားပါပဲဒါကတော့သစ္စာလေးပါးကတော့ရောက်တဲ့ခါနဲ့တော့ဟောဦးမှရှင်းမှာသွားသုံးလဲကြတိုင်းပြန်ဆိုရမယ်ဖြစ်ပြသမျှဖြစ်ပြသမျှသင်္ခါရသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီဖြစ်ပြသမျှဖြစ်ပြသမျှသင်္ခါရသင်္ခါရ ဒုက္ခသစ္စာရီဒုက္ခသစ္စာရီจิตယတမြာจิตယတမြာသင်္ခါရာသင်္ခါရာဒုက္ခသစ္စာရီဒုက္ခသစ္စာရီจิตယတမြာသင်္ခါရာဒုက္ခသစ္စာရီจิตယတမြာသင်္ခါရာဒုက္ခသစ္စာရီจิตယတမြာသင်္ခါရာ ဒုက္ခသစ္စာဒုက္ခသစ္စာတွေဆိုတာနာမှန်တာပဲသစ္စာဆိုတဲ့အနာကောမှန်တယ်လောဘကြီးတစ်ခုလုံးခြုံကြည့်ရင်လည်းကြီးကိုတယောက်တည်းကြည့်ရင်လည်းကြီးဖြစ်ပြနေတာတွေအကုန်လုံးဒုက္ခပဲဘာမှမဟုတ်ဘူးသူစားကောင်းတယ်ထင်ပြီးတော့ဒါရနေရတော့ကြပါမဟုတ်အကုန်လုံးပြောက်ကုန်တော့ဒေါကမှာအမှန်ကြီးကျယ်တဲ့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 အသုံးကြတဲ့အနှစ်သားမကြမ်းရင်ဘူးသူကပေါ်ပြီးပြောက်သွားတာပေါ်ပြီးပြောက်သွားတာလေးတွေကိုကောင်းတင်ပြီးတော့ဒါတွေကိုရှားပွင့်နေရတာကြိုးစားနေရတာအားထုတ်နေရတာတက်တဲ့ဒုက္ခရောက်နေတာပဲပြီးတော့ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီဆိုတာသိမှန်တယ်သင်္ခါရတွင်အကောင်းထင်ခင်းမင်းသမှုတွေအဲ့ဒီဟာတွေကိုအကောင်းထင်နေကြပြီတဲ့အကောင်းထင်ပြီးတော့သူက ခင်းမင်းနေကြပြီသဘောကျနေကြပြီတွဲနေကြပြီမြင်ရတာလေးကောင်းကြားတာလေးကောင်းနာသာဒုတိယသာကောင်းယောက်ျားဖြစ်ရတာကောင်းမိန်းမဖြစ်ရတာကောင်းလူဖြစ်ရတာကောင်းနတ်ဖြစ်ရတာကောင်းဟိုကကောင်းဒီကကောင်းကောင်းတယ်ထင်နေကြတယ်ကောင်းတယ်ထင်တော့ကောင်းတာလေးတွေကိုစိတ်ထဲကသာယာတွေ့ရနေတာပေါ့ဒီလိုဖြစ်ချင်နေပြီဟိုလိုဖြစ်ချင်နေပြီအဲဒါတဲ့တို့ပြီးကောင်းချင်နေပြီသမုဒိယသစ္စာတဲ့ဒီသမုဒိယသစ္စာရှိတဲ့ကာလပါတော့ဒီဖြစ်ဖြစ်တဲ့သင်္ခါရတွေထပြီးတော့ပြင်းနေဦးမှာပဲရှိနေဦးမှာပဲ ဒီသမုဒိယမကင်းသေးရင်ခေမေတ္တရာတာယာမှုရှိနေလို့ရှိရင်ဘီလိုဖြစ်ပြနေဥမှာပဲတဲ့ပြီးတော့သင်္ခါရတွင်အကောင်းထင်ခင်းမင်းသမုဒိတလားဖြင့်ဒီကြောင့်တရားအမှန်ပဲကြင်ဆိုရမယ်သင်္ခါရတွင်သင်္ခါရတွင်အကောင်းထင်ခင်းမင်းသမုဒိ င်္ခါရတွင်ကောင်းထင်ခင်မင်းသမှုရီသင်္ခါရတွင်ကောင်းထင်ခင်မင်းသမှုရီသင်္ခါရတွင်ကောင်းထင်ခင်မင်းသမှုရီသင်္ခါရတွင်ကောင်းထင်ခင်မင်းသမှုရီ သင်္ကာရဝေအကောင်းစေကိပေသတုတိမေတော်ကိုကောင်းတာပါတော့ဆိုရင်အဲ့ဒီယုံနာသင်္ခါရဆင်းရဲတွေအကုန်လုံးငြိမ့်သွားတာကောင်းပါပဲငြိမ့်တာကလည်းပဲခင်မင်တော်ရတဲ့တဏှာလေးငြိမ့်မှဖြစ်ဖြစ်တဲ့သင်္ခါရတွေငြိမ့်မှာဒါပဲမဲ့လို့နိရောဓသစ္စာဆိုတော့အဲဒီဒုက္ခတွေငြိမ်းတာကိုပဲဗราဏပြုပြီးတော့ဟောထားပါတယ်။ ယုံနာအာလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဤယုံနာနဲ့အာလုံးဖြစ်ပြနေတဲ့ယုံနာနဲ့အာလုံးစိတ်သုံးသွားပြီချုပ်သုံးသွားချုပ်ချုပ်ချုပ်ဆုံးသွားပြီဘာမှမရှိတော့ငြိမ့်သွားပြီဆိုရင်အဲ့ဒါကောင်းတာယုံနာနေရှိသမျှကာလပါလုံးဘဝတည်ရှိရမယ်ဥရနာတည်ရမယ်ယုံနာနေအသိမဖြစ်တော့ဘူးဆိုရင်ဒါဥခြင်းနာခြင်းပေခြင်းတွေဘာမှမလာနိုင်တော့ဘူးယုံမိပြုပြီးဆင်းရဲမရှိဘူးနာမိပြုဆင်းရဲမရှိဘူးအဲဒါကြောင့် ယုံနာအာလုံးဖြစ်ပြသုံးတဲ့ဖြစ်ပြနေတဲ့ယုံနာနဲ့အာလုံးစိတ်သုံးသွားလို့ရှိရင်ယုံနာ အာလုံးဖြစ်ပြသုံးချုပ်ဆုံးချုပ်ဆုံးသွားပြီစိတ်သုံးသွားပြီဘာမှမရှိတော့ဘူးကင်းငြိမ်သွားပြီဆိုရင်အဲ့ဒါနိဗ္ဗာန်ပဲနိရောဓသစ္စာပဲအေးချမ်းဆုံးပဲတဲ့ဒီလား သူဟာမယုံနာအာလုံးယုံနာအာလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤယုံနာအာလုံးယုံနာအာလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤယုံနာအာလုံးယုံနာအာလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤယုံနာအာလုံး ဒီပြေကိုလူကုန်ဝေဒနာဒုက္ခအာဟုဒီပြေကိုလူကုန်ဝေဒနာဒုက္ခအာဟုဒီပြေကိုလူကုန်ဝေဒနာအဲဒီချုပ်ဆုံးသွားတဲ့နိဗ္ဗာန်ရောသစ္စာကိုတွေ့မြင်သွားတာအမေကသစ္စာပါပဲတွေ့မြင်သွားလို့ရှိရင်တွေ့မြင်အောင်လို့ အကူအညီတွေလည်းပါတာပေါ့လေသူကသမာသင်္ကပ္ပကြံစည်မှုလည်းပါတယ်သမာဝါယမအားထုတ်မှုလည်းပါတယ်သမာတတိမှတ်ရမှုလည်းပါတယ်သမာသမာဓိစိတ်တည်မှုလည်းပါတယ်အဲဒီတရားတွေအကုန်လုံးစုပေါင်းပြီးတကားလားသင်္ခါရချုပ်ငင်းတဲ့သဘောတွေ့မြင်သွားပြီအဲဒီလိုတွေ့သွားတဲ့ဥစ္စာနိမေဃသစ္စာပဲတဲ့အဲဒါတွေ့အောင်လို့ပဲခုသွားကြောက်ပါပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုနေရတာဒီရောက်အောင်လို့ဒါလည်းမြင်တိုင်းရှုကြားတိုင်းရှုနားတိုင်းစားတိုင်းတွေ့တိုင်းရှုဖြစ်ဖြစ်တာတွေပြီးရင်ပြီးရင်နဲ့ နောက်ဆုံးအဲ့ဒီဖြစ်ဖြစ်တဲ့တရားတွေလုံးဝသိသုံးတဲ့သဘောကိုရှင်ရှင်တွေ့ပြီးသွားမှအဲ့ဒီလိုတွေ့ပြီးသွားတာဒါမေဃသစ္စာတရားပဲတဲ့သူတွေမဟုတ်ပါဘူးရှိကရှုနေတာတွေလည်းမေဃသစ္စာတွေရှိရလောကီမေဃသစ္စာဟောလောကုတ္တမေဃသစ္စာဒါပဲပေါ်ပါတယ်ချုပ်ဆုံးမှုတွင်ညာသက်ဝင်ပြီးမြင်မဲ့ပေ၏ချုပ်ဆုံးမှု အဲဒီရုံနာအားလုံးနဲ့တခါလဲအကုန်လုံးချုပ်ဆုံးသွားတဲ့သဘောထဲမှာရှင်ရွှင်နဲ့ပြီးသွားပြီဖြုတ်ကနေရောက်သွားပြီညာသက်ဝင်သွားပြီဆိုရင်ဒါမေဃသစ္စာပဲဆိုရမယ်ချုပ်ဆုံးမှုတွင်ညာသက်ဝင်သိမြင်မဲ့ပေ၏ချုပ်ဆုံးမှုတွင်ညာသက်ဝင်သိမြင်မဲ့ပေ၏ချုပ်ဆုံးမှုတွင် ညာသက်ဝင်သိမြင်မဲ့ပေသည်သုသောသောသေညာသက်ဝင်သိမြင်မဲ့ပေသည် သစ္စာလေးပါးတရားဟောလိုက်တဲ့အခါကာလမှာခေါင်းကဗိမိတာရာမင်းကြီးနဲ့နောက်လိုက်ပါလာတဲ့လူလူပရိသတ်တသိန်းနှစ်သောင်းတွေကတသိန်းတစ်သောင်းတသောင်းသောပုဂ္ဂိုလ်တွေခြံသားပြီးတသိန်းတသောင်းသောပုဂ္ဂိုလ်တွေကအဲဒီသစ္စာလေးပါးတရားတွေကိုသဘောပေါက်ပြီးတော့သိမြင်သွားပါတယ်ဓမ္မစက်ကိုဥဒပါရီတရားမျက်စိဖြစ်သွားပြီ ယံငယ်စီသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မနိသမုဒိယဓမ္မဖြစ်ခြင်းသဘောရှိသောယံငယ်စီမှတ်မရှိအလုံးစုံသောတရားသည်အတိစီတသဗ္ဗံထိုအလုံးစုံသောတရားသည်နိရောဓဓမ္မချုပ်ခြင်းသဘောရှိတာကြီးပါတကားဖြစ်တာတွေဟာအကုန်လုံးချုပ်သွားတာပဲလို့ဖြစ်ဖြစ်သမျှယုံနာတရားတွေအကုန်လုံးချုပ်ဆုံးသွားတဲ့သဘောပဲလို့အဲ့ဒါနိဗ္ဗာန်ကို တွေ့မြင်ပြီးတော့ သောတာပတ္တိမေညာပူညာကိုရပြီးတော့သွားပါတယ်တဲ့သောတာပန်ဖြစ်သွားပါတယ်။ဘာကြောင့်ဒီလိုရနိုင်တယ်လဲဆိုရင်အဝတ်များကြီးညော်တွေရှိနေရင်တော့ဆေးဆိုးလို့မရဘူး။ကြီးညော်တွေအကုန်လုံးပြောင်းလို့ချိုးသာပြန်နေမှလည်းတိုက်ပြီးတော့ကလာတော့ကြီးဘာမှမရှိတော့အကုန်လုံးဆင်းနေပြီ၊ကျူးနေပြီ၊တနေပြီဆိုတဲ့အခါဆိုရင်လည်းဆိုဆိုပါတဲ့အသိဉာဏ်လေးဆိုလည်းရတယ်အဝါရောင်ဆိုရတယ်အပြောင်းဆိုရတယ်။ အလိုရှိတဲ့အကြောင်းဆိုးလိုက်လို့ရှိရင်တခါလဲဒီအဝတ်ထဲကလက်ခံအဲ့ဒါလိုပဲရှိကမြတ်စွာဘုရားဒါနကထာသီလကထာပက္ခကထာမေဃကထာပက္ခကထာကာမနာအာရိနဝကထာနေကနေကမေအာနိတမကထာတွေဟောလာတာတော့ခုနကအညစ်အကြေးတွေချွတ်နေတာပေါ့လို့အညစ်အကြေးတွေချွတ်နေအစားကအရာလည်းတူဘူးတာမဟုတ်လူတွေလည်းပဲဒီတိုင်းနေနေကြဆိုတော့ အငြိကြီးတွေအများကြီးနေမှာပေါ့ဆိုလောဘဒေါသမောဟတွေအများကြီးနေမှာပေါ့ကာမဂုဏ်အာယုန်နဲ့စပြီးတော့အများကြီးနေမှာပေါ့ဒီပုဂ္ဂိုလ်တွေအဲဒီအများကြီးကိုမြတ်စွာဘုရားကရှင်းဥစွာဒါနကထာနဲ့ချုပ်လိုက်တယ်ဒါနအကြောင်းတွေဟောနောက်တစ်ခါသီလကထာနဲ့သီလအကြောင်းတွေဟောသီလအကြောင်းတွေဟောပြီးတော့တက္ကကထာနဲ့နတ်ပြည်ရဲ့နတ်ပြည်စည်းစိမ်တွေဒီဒါနသီလနဲ့နတ်ပြည်ရောက်နိုင်တဲ့နတ်စည်းစိမ်တွေကဘယ်လိုဘယ်လိုချမ်းသာတယ်ဆိုတာမရဟောတော့နာကောင်းမှာပါဒီဥစ္စာနတ်စည်းစိမ်တွေကလည်းနတ်လူချင်းစရာတွေနေမှာဒီတိုင်းပဲ သာမန်ပုဂ္ဂိုလ်တွေပြောဓမ္မနာသိစိတ်နေလူချင်းစရာကောင်းနေတာပဲဘုရားဟောရင်လည်းကိုလူချင်းစရာကောင်းပါမယ်နာသိစိတ်နေမှာသိကစွဲပြီးတော့ဒီမှာဓမ္မကာမဂုဏ်တွေအပြည့်တွေဟောလာကာမဂုဏ်တွေအပြည့်တွေမြင်လာတဲ့အခါကျတော့မှကာမဂုဏ်တွေသွန်းထုတ်ပြီးတော့အဲလိခမတော့ထွက်ခြင်းကာမဂုဏ်တွေသွန်းလို့ကာမဂုဏ်တွေအသုံးမပြုဘဲနဲ့စင်စင်ကြဲကြဲကျင့်ပြီးတော့နေဖို့ရကောင်းတယ်ဆိုတော့ကျင့်ပြီးတော့နေလို့အေးချမ်းပုံလေးသံချမ်းသာကြနေပုံလေး သမာဓိဖြစ်ပြီးချမ်းသာနေပုံတွေတကူတဲ့နေရာလိုချမ်းသာနေပုံတွေအဲ့ဒါကြီးပေါ်လာတော့ဒီလိုနေခြင်းတဲ့စိတ်ကလေးတွေပေါ်လာတဲ့အခါမြတ်စွာဘုရားသစ္စာလေးပါးတည်းထည့်ပေးတာကိုဖြစ်ပြနေတာလေအကုန်လုံးဒုက္ခကြီးတယ်ပဲဒီလိုဖြစ်ပြနေတာလေလည်းဖြစ်ပြခြင်းလို့ဖြစ်နေတာလူဖြစ်ခြင်းလို့နတ်ဖြစ်ခြင်းလို့သဘောကျနေလို့ဖြစ်နေတာဒါတော့ဒါရင်ငြိမ်းတော်တာကနေတော်တာနိဗ္ဗာန်ဒါရင်ငြိမ်းအောင်ကျင့်တာဒီလိုကျင့်မယ်ဆိုပြီးတော့အဲဒီသစ္စာလေးပါးတရားမြတ်စွာဘုရားဟောလိုက်တဲ့အခါမှာ စင်ကြယ်နေတဲ့ဝတ်ထဲမှာသေးလေးများဆိုးလိုက်တော့စွဲသွားသလိုပါပဲတဲ့အဲဒီစံလေးပါးတရားသိမြင်ပြီးတော့သောတာပတ္တိမေဖို့ညာကိုရတော့သောတာပန်နဲ့ဖြစ်သွားကြတာဘယ်လောက်တော့ဆိုရင်လူတစ်သိန်းတစ်သောင်းနတ်တွေတော့မပါဘူးဒီမှာကျင်းတွက်ပြနတ်တွေလည်းကျုံမှပဲလူတွေတောင်မှတော့ဖြစ်နေရင်နတ်တွေကတော့တော်တော်များလိမ့်မယ်ဒီမှာကျင်းတွက်ပြမတော့တစ်သိန်းတစ်သောင်းသောလူတွေဟာသောတာပန်ဖြစ်ကြတယ်တဲ့အဲဒါဗိနိတာရမင်းကြီးလည်းပါတယ် နောက်အဲ့ဒီရာဇုံမျိုးကထင်ရှားတဲ့ဓမ္မရိဏဝိသခာဝိသခပတိကြီးဓမ္မရိဏဓမ္မရိဏရဲ့ခင်မဝိသခပတိကြီးဆိုတာလည်းပါတယ်ဓမ္မရိဏတော့မပါဘူးအိန္ဒိယထုံးတာဟိုတုန်းကဘုရားထွက်ပြီးကြွကြတယ်ဆိုရင်မျိုးသမီးတွေပါဟလက္ခဏာမတူဘူးဒီမှာဘာမှဖော်ပြမတာဘူးသားဟုတ်ယောက်ျားတွေကြီးတယ်မဲ့နဲ့တူတယ်လို့သဘင်းတောင်းက

အဲဒီလိုတရားရကြီးအကြောင်းကလည်းပဲသူကအထောက်ပံ့နေတဲ့စီလေးတွေကကြံသွားတာကိုသူကတရားကြောသွားအကြောင်းကဘာလဲဆိုတော့ညသောပြနောက်တစ်ပါးပါလာတဲ့ယသိယသိကနေဖြစ်လာတဲ့ယဟန်နေသူတို့ကအကြောင်းနေတယ်အကြောင်းရင်းကနေတရားစင်ကလွန်သွားလို့အဲဒီယသိတွေမြင်ရတော့ပရိသတ်တွေကသောသောတွေကစိတ်ကူးကြတယ်တဲ့ သိကူးကြသူတို့သိတာကဘာသိတော့ဆိုတော့အဲ့ဒီဥရဝလတော့မှာနေတဲ့ဥရဝလကာသဘာအမှုရှိတဲ့ရေသေးတွေကိုသူတို့သိကြစောစောကတည်းကမသိဘူးဒီရေသေးကြီးတွေကတကူကြီးနာမည်ကြီးတွေကိုအဲ့ဒါတွေသိပြီးတော့နေတော့တချို့ကတွေးကြတယ်ညာဂေါရမကကုရဝေလ ကာသဗရေပေကြီးထာမှာတရားကျင့်ပါလေလားဘယ်လိုတွေးကြဥရဝေလာကာသဗရေပေကြီးတွေကရေပေတွေကပဲရံဂေါရမထာမှာနိခံပြီးတော့တတိခံပြီးကျင့်ပါလေလားဘယ်သူကဆရာပါလိမ့်မလဲဘယ်သူကတတိပါလိမ့်မလဲဘယ်လိုတွေးကြတယ်တွေးလို့တွေးစရာပဲသူကဘာလို့လဲဆိုတော့ဥရဝေလာကာသဗရေပေကြီးအမှန်ကြောကြားနေတာကိုသူတို့နယ်ပယ်မှာအမှန်တကွကြီးထင်ရှားနေတဲ့ပုဂ္ဂိုလ်ကြီး

ဘုသာမိတံကသဗ္ဗဣဒမထံကထာပဟိနံတဝအဂိဟုတ်တံဥရဝေလာဝါတိဥရဝေလာတော်၌တရားကျင့်သုံးနေလေရှိသောကသဗ္ဗဖြစ်သားကသဗ္ဗကိမေဝအဘယ်သို့သောတရားကိုလင်ဒိဋ္ဌဝါမြင်၍ တွန်သင်သည်ကိသကောဝါရနောကြုံလီသောယုံလီအောင်ကျင်သောအကျင့်ရှိသောရသေးတော်ကိုသွန်သင်ဆုံးမသောဆရာကြီးဖြစ်ပါလျက်ကိမေဝဘဲကိုလင်းဒိတ်သွာမြင်၍ဧကေမိပူဇော်ခြင်းအကျင့်ကိုဗဟာတိသွန်လွတ်ခဲ့ပါသည်နီမြတ်စွာဘုရားမေကသဗ္ဗမေဥရုလာတော်မှာ ဆရာကြီးလုပ်ပြီးတော့နေခဲ့တာပဲရှင်းခါကာလအသင်အားတပည့်တွေကိုခေါင်းကောင်းပါပါကျင့်မို့ရာညွှန်ကြားတယ်တဲ့ဒါကြောင့်ဒီသေးတွေဟာလည်းပဲအစားတောက်စားဒီမှာချိုးချံပြီးတော့ကျင့်ပြီးတော့နေတော့ဒီသေးတွေဟာလည်းပဲဘိငင်ညွန်ညောပြည့်လို့ပေါ့လေအဲ့ဒီတရားလို့တခါလဲကျင့်ပြီးတော့နေတဲ့ရသေးတွေကိုသင် ချိုးကြံပြီးတော့ကျင့်အောင်လို့အဆုံးမဩဝါဒတွေပေးလာခဲ့တာပဲအဲဒီလိုပေးပြီးတော့ဆရာကြီးလုပ်ပြီးတော့လာတဲ့ပုဂ္ဂိုလ်ဟာတဲ့ယခုဘာများတွေ့လို့ဘယ်လိုအကျိုးများမြင်လို့မိမိရဲ့အကျင့်ကိုသွန်းလွတ်ခဲ့တယ်လေမိမိအကျင့်ကဘယ်လိုအကျင့်ကမိဘူးဆိုတဲ့အကျင့်ကိုကာသဘာจิตာကာသဘာတာပင့်ကိုဣတမတံဤအကြောင်းဟာငါဒီပု္ပ္ပသမိမေးပါ၏ တဝသင်ဤဝါသင်သည်အဂိယုတ်တာမိပူဇော်ခြင်းအကျင့်ကိုကထာပဲသို့လည်းဗိနံကထာပဲအကြောင်းကြောင့်ဗိနံပဲသွားခဲ့ပါသနည်းအဲဒီမိပူဇော်တဲ့မိပူဇော်တဲ့အကျင့်ကိုသင်ဘာဖြစ်လို့စွန့်လာသလဲလို့မလို့မေးတာကိုမေးတော့ဥရုလကသဘာနေရာကထလက်ဥချီပြီးတော့ ဖြစ်ကြပါတယ်ရူပေသသတေသအထောရသေသံကာမိတိယောသာဘိဝရန္တိပညာဧတံမလန္တိဥပရိတုညတဝါသတမနာယိထေနဟုတေအရင်စိဗန္တိဘုံတော်ကြီးတော်မြတ်စွာဘုရား ရင်ညာမိပူဇော်ခြင်းအစရှိသောရစ်ပူဇော်ခြင်းတို့သည်ရူပေသကာမေအစဉ်အာယုံကာမဂုဏ်တို့ကို၎င်းသတိသကာမေအပာယုံကာမဂုဏ်တို့ကို၎င်းအတော်ထုံးမတော်သတိသကာမေရတာအာယုံကာမဂုဏ်တို့ကို၎င်းဣတိယောသမိမအာယုံကာမဂုဏ်တို့ကို၎င်း အဘိဝရန္တိချီးမွမ်းဟောကြား၍ထားပါကုန်၏မြတ်စွာဘုရားတဲ့ဒီလိုရှိကရစ်ပူဇော်ခဲ့တဲ့မိပူဇော်တယ်လူတန်းပူဇော်တယ်ဆိုရစ်ပူဇော်တဲ့အကျင့်တွေကတော့အကျိုးတွေဘာပြထားသလဲဆိုတော့ကာမဂုဏ်အယုန်တွေပြတဲ့ဒါတွေရမယ်လို့ပြထားတယ်တဲ့ဒါတွေပူဇော်လို့ရှိရင်ဖြင့်နာလောက နာလောကတွေရောက်ပြီးယူပါယံသဒ္ဓါယုကန္နာယုံရတယ်ဒီမှာမြုပ်ထားပါတယ်ယူပါယံသဒ္ဓါကန္နာယတံဖုဒ္ဓဘာယုအဲဒီကာမဂုဏ်အာယုန်တွေကိုဉာဏ်သာကြီးရနိုင်တယ်လို့အမှန်အကောင်းမွန်နေလို့ရှိတဲ့ပြည့်စုံနိုင်တယ်လို့လို့ပြောထားပါတယ်အဲတော့အဲဒီကာမဂုဏ်အာယုန်တွေကိုရစေနိုင်တဲ့အကျင့်ပဲလို့ဆိုပါတယ်တဲ့ ဥပရိသူဥပရိတို့၌ဧတံဤကာမဂုဏ်အာယုန်ဤမလအညစ်ကြေးပဲနေဣတိသောညတဝါတိသောကြောင့်အခုတော့အဲ့ဒီကာမဂုဏ်အာယုန်တွေဟာအညစ်အကြေးတွေပဲလို့ကာမဥပရိကာမဥပရိဖြစ်ပြီးတော့ညစ်ကြေးဖြစ်တယ်ကိလေသာဥပရိကိလေသာဖြစ်ပေါ်ရတဲ့ညစ်ကြေးဖြစ်တယ်ခန္ဓာဥပရိခန္ဓာတွေလည်းဖြစ်ပေါ်ရညစ်ကြေးဖြစ်တယ် အဘိသင်္ခါရကုသိုလ်ကအကုသိုလ်ကနေဖြစ်ပေါ်ရတဲ့အညီအကျေးတွေဖြစ်ဥပဒေတွေနဲ့စပြီးတကလားအညီအကျေးတွေပဲလို့ဒီကာမဂုဏ်အာယုန်တွေဟာညစ်ကြေးတွေပဲဘယ်လိုမြင်လာပါလဲအဲဒီလိုမြင်တဲ့အတွက်တသမထို့ကြောင့်ယဉ်ကျေးအကြည့်အကျယ်လူသားပူဇော်ခြင်းရစ်ပူဇော်ခြင်းအလုံး၌ နအာရင်စိတ်မပြောမှုခဲ့ပါသတည်းခုတေမိပူဇော်ခြင်းလုံ၌နအာရင်စိတ်မပြောမှုပဲဖြစ်ခဲ့ပါသတည်းညဇောပြာ6အဲ့ဒါတွေမြင်ရလို့တဲ့ဒီတော့ခုတော့ဒါတွေအလိုမရှိပါဘူးအစတုန်းကတော့မိပူဇော်တဲ့အလုပ်မိပူဇော်တဲ့အလုပ်တွေဟာအမှန်အဖို့တန်တယ်ဆိုပြီးတော့အားထုတ်လာခဲ့တာအခုတော့ဒါတွေက ကာမဂုဏ်နဲ့စပြီးအညီအကြီးတွေပဲလို့အညီအကြီးဖြစ်စေနိုင်တဲ့ဥစ္စာတွေမကောင်းတဲ့ဥစ္စာတွေပါလားလို့မြင်လာပါတယ်အဲဒီလိုမြင်လာတဲ့အတွက်ကြောင့်မိပူဇော်တဲ့လို့ရစ်ပူဇော်တဲ့လို့ကိုသူဆုံးလို့လိုက်ကြပါတယ်လို့ပြောတာပေါ့ဒါလို့ဆိုရင်လည်းတော်တော်တော့ရိပ်မိမှာပါပဲသို့တော်လည်းတချို့ကရိပ်မိခြင်းမှရိပ်မိမှာဒါနဲ့ဆိုပြထပ်ပြီးတော့မေးရတယ် ဣတိဝဒေမနောနရမိဋ္ဌရူပေတုတာရိတုအထောရသေတုအထကောဇာရယီဒီဝမနုဿလောကေအတောမနောကတဗဗျူဟိမေတံကတဗစေတာကတဗရူပေတု အစဉ်အာယုံကံကုန်လုံး၌၎င်းသာရေသူအသာအာယုံကံကုန်လုံး၌၎င်းအထောအတွမာရဝရသေသူအရသာယုံကံကုန်လုံး၌၎င်းဣတိဝါဤကံကုန်အာယုံလုံး၌သာလင်တည်သိမ့်မနောစိတ်သည်နာရမေဣဋ္ဌမမှုလျော်ပဲရှိခဲ့လေသလောဟုတ်ပြီတဲ့သင်ပြောတဲ့အတိုင်းကာမဂုဏ်အာယုန်တွေမမွေးလျော်ဘူးလို့ဆိုတာဟုတ်ပြီကာမဂုဏ်အာယုန်တွေဒီ၅ပါးပဲမမွေးလျော်ပဲရှိခဲ့သလားအထထို့သောမဟုတ်

သင်ဟာမိပူဇော်ခြင်းလို့ကိုဆုံးရပါသလဲလို့သတ္တဝါจิตတကာရဝခေတံဤအကြောင်းကိုမေငါအာပယူဟိရှင်းလင်းပြောကြပါဦးလို့မြတ်စွာဘုရားအဲ့ဒါလေးပြောဦးတဲ့သင်္ကာမဂုဏ်အာယုန်တွေကိုအလိုမရှိတော့သုံးရတယ်ဆိုတော့ကာမဂုဏ်အာယုန်တွေမှတပါးလူလောကနာလောကမှာရနိုင်တဲ့ကောင်းကျိုးချမ်းသာလေးများနှိမ့်သက်စရာလေးများရှိသေးသလားဘယ်မှများသဘောကျနေသလို ထပ်ပြီးတော့မေးတာထပ်ပြီးတော့မေးတော့ဒိဋ္ဌဝါဗဒံပန္တမနုပတိကံအကိဉ္စနံဒိဋ္ဌဝါဗရံဗန္တမနုပရိကံအကိဉ္စနာကာမဘဝေကာမဘဝေအပတံအနိညာသာဘာဝိမနိညာနေယံ

ကာမဘဝနဲ့လည်းညစ်ကတွေ့တာချင်းမရှိတော့အနိညာဒါဘာဝေအိုခြင်းနာခြင်းသိခြင်းစသည်ဖြင့်တမျိုးတမီပေါင်းကြောင်းလည်းပေါက်ပြခြင်းလည်းကင်းတော်အနိညာနေယံအရိယာမေမှာတပါတခြားနည်းဖြင့်ပြီးလည်းမပြီးနိုင်တော့ဝါရိယာမေဖြင့်သာလင်းပြီးနိုင်တော့ဗရန်နိဗ္ဗာန်တရားကိုဒိဋ္ဌဝမြင်၍သတ္တမထို့ကြောင့် ရိတ်သေးအရင်ကြီးအကြည့်ကျလူသားပူဇော်ခြင်းရစ်ပူဇော်ခြင်း၌နာအာရင်စိမ့်မပြောင်းမဝဲရှိခဲ့ပါသည်ဟူတေမိပူဇော်ခြင်း၌နာအာရင်စိမ့်မပြောင်းမဝဲရှိခဲ့ပါသည်လျှောက်ထားတယ်တကယ်တော့အတူရုပ်ကတော့နိဗ္ဗာန်တွေ့လို့လို့ဆိုပါတယ်သူကဒါပါပဲနိဗ္ဗာန်တွေ့တဲ့အတွက်တဲ့အကောင်းဆုံးနိဗ္ဗာန်တွေ့တဲ့အတွက်အဲ့ဒီသိညာတွေအကုန်လုံးဘာမှမပြောတော့ဘူးလို့ဆိုလိုပါတယ်တူကျုပ်ကဒါပဲ နိဗ္ဗာန်ကိုသိချင်ရမတွေ့သေးရင်တော့သူကဟိုအကောင်းတရားကောင်းကောင်းနေတာကိုနိဗ္ဗာန်အကောင်းဆုံးတွေ့တိုင်းတော့မကောင်းတော့ဘူးပေါ့ဥပမာဆိုလို့ရှိရင်စားဝရိယကိုယ်မှာစားစရာကောင်းမှုမရှိတော့တော်သိရင်ကောင်းတာလေးတွေလည်းကောင်းတယ်တော့အောင်မရတာပဲအမှန်ကောင်းတဲ့ရတာသွားစားမိလို့ရှိရင်ဒီပညာတွေကတဲမကောင်းတော့ဘူးအဲ့ဒါလိုပါပဲနေရာတိုင်းငင်းတယ်ဒီလိုပဲအပင်တွေရှိတာလေးတွေနဲ့နေနေရ အကောင်းဆုံးနေရာသွားနေပြီလို့ရှိရင်ပြညာတွေတည်းမကောင်းဘူးဆိုတာသိတယ်အဲဒီလိုပဲအကောင်းဆုံးတွေ့သွားလို့ရှိရင်မကောင်းတာတွေပြညာတွေကမကောင်းဘူးဆိုတာသဘောပေါက်တယ်အခုနိဗ္ဗာန်အကောင်းဆုံးသူတွေ့သွားတယ်ဒီနိဗ္ဗာန်ဘယ်လိုလုံးဆိုတာတန်တန်ငြိမ်သက်နေတဲ့တရားပဲကိလေသာတွေလည်းကင်းငြိမ်လို့ဆင်းရဲတွေလည်းငြိမ်လို့ဘာမှအရှုပ်ထွေးပစ္စည်းပဲနဲ့ငြိမ်သက်ငြိမ်ညံ့နေတဲ့တရားပဲအနုပတိကဥရိလေးပါလည်းမရှိဘူး ဥပရိဆိုတာချမ်းသာကြောင်းလို့လည်းဆိုရင်လည်းဆိုတာဆင်းရဲကြောင်းလို့လည်းဆိုတာလောကအလိုအပြင်ချမ်းသာကြောင်းလည်းခေါ်နိုင်တယ်ဆင်းရဲကြောင်းပါပဲဆင်းရဲတို့ဒီယာဌာနကာမဂုဏ်တွေကာမဥရိခေါ်တယ်အဲလောကနေရာချင်းတော့ကာမဂုဏ်တွေဟာချမ်းသာကြောင်းလို့ဆိုမှာပေါ့သို့တော်လည်းပဲတရားအနေရနဲ့ကြည့်ရင်ကာမဂုဏ်တွေအကြောင်းပြုပြီးတော့ဆင်းရဲတွေရောက်တယ်အဲတော့ဆင်းရဲကြောင်းတရားကိလေသာတွေကိလေသာတွေကိလေသာတွေလည်းလောကနေရာနဲ့တချို့ကိလေသာတွေကောင်းတယ်လို့ထင်ရင်လည်းထင်နေမှာ ဒါပေမဲ့ကိလေသာတွေကြောင့်ပြုပြီးဆင်းရဲတွေဖြစ်နေတာဆင်းရဲဤဒီယာဌာနပဲခန္ဓုဝိရိတဲ့ခန္ဓာတွေယုံနာခန္ဓာတွေလောကနေရာယုံနာခန္ဓာတွေရှိလို့ပဲဒီကိုကြီးမိပြုပြီးတော့အမျိုးမျိုးတွေမြင်ရကြားရသုံးသုံးဆောင်ရခံစားရကောင်းနေတယ်ဒီလိုအောင်းမြင်နေမှာတရားတော်နေရာချင်းတော့ဒီကိုကြီးရှိနေလို့ပဲဒီကိုကြီးအတွက်ဒုက္ခတွေရောက်ရုပ်ရှိလို့ရုပ်အတွက်ဒုက္ခရောက်နာရှိလို့နာအတွက်ဒုက္ခရောက်ဆင်းရဲကြောင့်တရားအဘိသင်္ခါရုပ္ပရိတဲ့ကုသိုလ်အကုသိုလ်တွေ အကုသိုလ်ဆိုတာကတော့သိကြတင်ရပါအစဉ်အကြောင်းအကုသိုလ်ဆိုတာမကောင်းကျိုးပေးတာပဲကုသိုလ်ကတော့ကောင်းကျိုးလေးတွေပေးလို့လောကနေရာချင်းကောင်းတယ်လို့ဆိုရရှိပါတယ်ဒါပေမဲ့လို့အဲဒီကောင်းကောင်းပါတယ်ဆိုတဲ့လူလောကနာလောကဖြစ်နေတဲ့အခါမှာဥရနာတိအဆင်းရဲရောက်လာကြတာပဲဒါတော့ကဒါလည်းဆင်းရဲကြောင်းတရားပဲအဲဒီတော့ဆင်းရဲကြောင်းဥပဒိလည်းနိဗ္ဗာန်မှာမရှိဘူးတဲ့ဘာမှဆင်းရဲကြောင်းတရားတွေမှမရှိဘူး အကင်းစနာအကြောင်းကြစရာလည်းမရှိဘူးတဲ့အကြောင်းကြတတ်တဲ့ကိလေသာတွေဒါတွေလည်းမရှိဘူးတဲ့လောကမှာအကြောင်းကြစရာတွေပေါ်တယ်ကာမဘဝေအတတံကာမဘဝနဲ့လည်းညိကတော်တာခြင်းမရှိဘူးကာမဘဝနဲ့လည်းဘာမှမဆိုင်ဘူးကာမအာယုန်တွေနဲ့ကာမဘဝနဲ့လည်းမဆိုင်ဘူးတဲ့နိဗ္ဗာန်ဆိုမနာတာရှင်းနေတယ်တူရနိညာတာဘာဝေတဲ့လောကမှာရှိတဲ့ယုံနာတရားတွေကဘယ်လိုကောင်းကောင်းတနည်းကြလို့ရှိရင်ဥရနာတဲ့သေးတယ် ကြောင်းလဲသွားတာပဲမြဲတည်နေတာမရှိဘူးလူဟာလူသက်တမ်းလိုက်ဒီပြီးတော့ကြသေတော့ကြောက်သွားတာနာလည်းနာသက်တမ်းလိုက်ဒီပြီးကြောက်သွားတာပဲဇမားကြီးတွေအသက်ကြီးပါတယ်ဆိုတော့ကဘာနဲ့ခြီးပြီးတော့အသက်ကြီးဒါတနေ့ကျရင်သူလည်းပဲဦးတယ်လို့ခေါ်တာပေါ့လေကြာတော့ဒီဟိုနေဖိုးကြီးဖွားကြီးဖြစ်တာတော့မဟုတ်ပါဘူးဒါပေမဲ့လို့သူရင့်သွားတဲ့သဘောဦးတယ်သဘောတော့ရှိတာနောက်ဆုံးတနေ့ကျဇမားလည်းသူ့တွေပြီးသေးတယ်မှာပဲသူကဘာမှတည်နေတာမဟုတ်အဲဒီလေးကတရားကတော့ ပူခြင်းနာခြင်းပေခြင်းစသည်ဖြင့်တမျိုးတည်းဘယ်နည်းနဲ့မှပြောင်းလဲဖောက်ပြန်ခြင်းလည်းမရှိဘူးတဲ့ငြိမ့်နေတဲ့တရားကိုငြိမ့်တာထပြီးတော့ငြိမ့်လို့ဖြစ်တော့ဘူးအငြိမ့်နဲ့ငြိမ့်တော့တော့အဲအနိညာနေရတခြားတော့တော့တရားချင်းမသိနိုင်ဘူးတဲ့အရိယာမဲအကျင့်ကျင့်မှပဲသိနိုင်တယ်သူပြင်နည်းနဲ့မရဘူးသူပြင်နည်းနဲ့ကျင့်လို့ကတော့မရှိဘူးသူကအခုတော့အားကြောင့်ပါပေါ်တိုင်းပေါ်တဲ့ယုံနာလေးတွေရှုရှုလို့ဖြစ်ဖြစ်ပြတဲ့တရားလေးတွေသိသိသိသိလည်းရင် သမာဓိဉာဏ်နဲ့ကျင့်လာပြီးနောက်ဆုံးကြလို့ရှိရင်ယုံနာသင်္ခါရငြိမ့်တဲ့တရားတွေ့ရမှာဒီလိုလုံးမှပဲဖြစ်တယ်ဒီပြင်းကြီးနဲ့တော့စဉ်းစားနေအကြံနေတွေးနေမရောက်ပါဘူးသို့သာအတ္တကဝဆရာတဲ့သူကကြံစီတွေးတော့လို့မရောက်နိုင်တဲ့တရားတဲ့ကြံစီတွေးတော့ယုံတဲ့ကတော့ဒီနိဗ္ဗာန်မတွေ့နိုင်ဘူးသူကအဲပြင်တဲ့တခါလည်းဖြစ်ဖြစ်တဲ့ယုံနာတွေကိုမပြတ်ရှုနေမှသမာဓိဉာဏ်နဲ့အစဉ်စဉ်ပွားမှတခါလည်းသမာဓိဉာဏ်နဲ့ကျင့်တဲ့အခါကာလမှာဖြစ်ဖြစ်တဲ့ယုံနာတွေလုံးဝ စိတ်တို့ငြိမ့်သွားတဲ့နိဗ္ဗာန်တရားဆိုတာတွေ့ရတာဒါကြောင့်အနိညာနေရာအရိယာမဲမှတပါတော့တရားဖြင့်မသိရမသိနိုင်သောဝါရိယာမဲဖြင့်သာလျှင်သိနိုင်သောအရိယာမဲဆိုရှိကဝိပဿနာမဲတွေလည်းပါတော့ပေါ့အခြေပိုင်းသူတင် ခုံပြီးလို့လို့တော့မဖြစ်ဘူးရှိကဝိပဿနာမဲကလောကီမဲကစတဲ့အတူပါအရိယာမဲကနောက်ဆုံးပါဘာနဲ့တူလဲဆိုတော့အခုလောကမှာအလုတ်ကိစ္စတွေ ဒီယာရုဒ္ဓနာနေရာရှိတဲ့ပုဂ္ဂိုလ်တွေလုပ်တဲ့အလုပ်ကိစ္စတွေနဲ့တော်တော်တူပါတယ်။အောက်လက်ကပုဂ္ဂိုလ်တွေစေရေးတွေဘာတွေကနေအကုန်လုံးလုပ်ရတယ်လုပ်တဲ့လုပ်တဲ့စာတွေကြီးဖြစ်ဖြစ်ပြီးတော့နောက်ဆုံးကျတော့လူကြီးတွေသွားပြီးတော့ပြရတယ်။လူကြီးတွေပြတဲ့အခါကလာကြတော့မင်းကဟုတ်ပလားမှန်မလားဟော။မှန်ပါပြီ။မှန်လို့ရှိရင်အကိုင်းသားတွေလက်မထိုးလိုက်ဆိုတော့ဟောဘယ်ရာကြီးကြီးကအမိန်ပေးလိုက်တယ်။อืม ဘယ်သူကအမိန်ပေးလိုက်တယ်စသည်ဖြင့်ပြောရတယ်အမှန်ကတော့အောက်ကဈေးတွေဘာတွေကလိုရတာပဲသူစားဟိုအထက်ကလူကဆိုလက်မထွေးပုံတွေထိုးတာအဲ့ဒါလိုပါပဲအရိယာမေကသိရဆိုပေမဲ့လို့သူကအရိယာမေကစလိုရတာမဟုတ်လိုရတာဝိပဿနာနေမောနေအောင်အထောက်ရတယ်လို့ဝိပဿနာအထောက်လို့ဝိပဿနာဉာဏ်ရင်းတဲ့ကအရိယာမေကသူ့လိုလိုဖြစ်တခဏလေးဖြစ်ဒီချိန်လေးဖြစ်တယ်သူကကြာကြာလည်းမဟုတ်လက်မထိုးရတာနဲ့တော်တော်တူတယ်သူကဒါပေမဲ့သူမဖြစ်လို့ရှိရင်လည်းမမြင်ဘူး ဝိပဿနာကနေဝိနိသရုပ္ပနာတတွေဘယ်လိုသိနေနေတော့ကြပြီးတဲ့ရထားလို့ရှိရင်ဗာမယတွေဖြစ်လာအောင်မှာဝိသိကိစ္စတွေဖြစ်လာအောင်မှာအရိယာမဲတခြင်းရောက်တိုင်းအဲ့ဒါဗာမယဝိသိကိစ္စမဖြစ်ဘူးတခါတည်းညိမ့်ပါတယ်။ဒါကြောင့်အနိညာနေယံအရိယာမဲဖြင့်အရိယာမဲမှာတပါးသောဤဖြင့်မသိနိုင်သောဝါရိယာမဲဖြင့်လည်းသိနိုင်သောအရိယာမဲဖြင့်သာသိနိုင်တယ်ဆိုတော့ရှိရဝိပဿနာမဲတွေအကုန်လုံးပါတယ်။အဲဝိပဿနာမဲရှင်းသွားရှိသောအရိယာမဲဖြင့်သာလည်းသိနိုင်သောနိဗ္ဗာန်တရားတဲ့အဲ့ဒီနိဗ္ဗာန်တရားကို တွေ့ရတယ်တဲ့အဲဒီလိုတွေ့ရတဲ့အတွက်ကြောင့်ရစ်ပူဇော်ခြင်းပေးလူပူဇော်ခြင်းအကြီးကျယ်လှူဒါန်းပူဇော်ခြင်းတွေလည်းပဲသိမဝင်သားတော့ပါဘူးတဲ့ဒါအဲ့ဒါကိုအနှစ်သာရနေရာချင်းသိမဝင်သားတာပေါ့လေဒါကိုကို့မှာဟိုရှိတဲ့ပစ္စည်းဘိုးနေလို့ရှိရင်လူများပေးဖို့လှူဖို့တော့ဒီလိုမလှူတာမဟုတ်ပါဘူးဒါကတော့ဒါကတော့ပေးသူချင်းရှိတာပါပဲဒါကိုအနှစ်သာရနေရာချင်းဒါအားကိုးပြီးတော့ဒါပဲအားကိုးရရှိတာပဲဆိုတဲ့အနေနဲ့ဒီလိုမလုပ်ဘူးဒါပြောတာပါ

အဲဒီတော့မှအဲဒီလိုပြောပြီးတော့ဘုရုဝလကာသဘာကြီးကဒီတယ်မကဘူးသူကတခါတည်းမြတ်စွာဘုရားကိုထားပြီးတော့ကြောက်တယ်ပဋ္ဌာမိဗန္ဒီဘဂဝါသာဝကောဟမသမိဗန္ဒီမြတ်စွာဘုရားတွန်ရှင်ဘုရားသည်မေကျွန်တော်ဤတထာဆရာဖြစ်ပါသည်ဘုရားဟာကျွန်တော်သည်ဒေရှင်ဘုရားဤပါဝကောတတိဖြစ်ပါသည်ဘုရားလို့ကြောက်တော့ တ်စွာဘုရားခြေတော်ကိုခါတဲ့နဖူးနဲ့ဦးနဲ့တားပြီးတော့မြတ်စွာဘုရားကဆရာပါဘုရားတတိတော်ကတတိပါဘုရားကြောက်တယ်တဲ့သာကတာကတော့ကောင်းငင်တောင်မှတကူတွေတက်ပြပြီးပြောတာပဲကျန်ကောင်းငင်တကူတွေတက်ပြလိုက်ကျန်ဆင်းလာပြီးတော့ဥတိုက်လိုက်ငကောင်းငင်တကူတွေတက်ပြလိုက်ကျန်ဆင်းလိုက်ဥတိုက်လိုက်ပြီးတော့ကြောက်တယ်လို့ဆိုတော့အဲလိုကြောက်တော့မှပရိသတ်တွေကခொနကဝရင်ပြုသွားတာပေါ့ပရိသတ်တွေကခါတယ်ဟာမြတ်စွာဘုရားကဆရာပဲ ပုရုလကသဘာကြီးနဲ့ယသိတွေအားလုံးကတရှိတွေပဲတို့ရှိကအမနာလေးမြပြုပြီးတော့လေဆရာကြီးတွေတောင်မှမြတ်စွာဘုရားရဲ့တတိဖြစ်ကုန်ပြီဆိုတော့အဲဒီဥရဝလကသဘာကိုယ်ဝယ်နေတဲ့ကြီးညိုးနေတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားကြီးညိုဖို့ရပဲဝင်လေးတော့မယ်သူသာလွယ်တာဒါမှမဟုတ်မြတ်စွာဘုရားအဲဒီယသိတွေတွေသွားချွတ်တာမြတ်စွာဘုရားတဲ့တပါးတည်းကြွလာရင်သိပြီးတော့ဟုတ်ချင်မှဟုတ်မှသူသာ မနာဟောယူနေအောင်ပဲပြောယူဘုရားဟောလို့တော့ရတော့ရမှာပါဒါသိမလွယ်ဘူးဘုရားတပါးလဲလာတယ်ဆိုလို့ရှိရင်လူတွေကသလောက်စိတ်ဝင်စားမှာမဟုတ်ဘူးအခုတော့သူတို့ကိုယ်ွယ်နေတဲ့အမနာဘုရားသူကူတို့လုံးပြုပြီးတော့ကိုယ်ွယ်နေတဲ့ဒီရေသေးကြီးတွေကမြတ်စွာဘုရားကြီးတတိဖြစ်ပြီးတော့ပါလာတော့အာတို့ဆရာတွေတော်မှာမြတ်စွာဘုရားတတိဖြစ်ကုန်မြတ်စွာဘုရားကြီးအဆုံးမဩဝါဒတွေခံကုန်ပြီဆိုတော့အဲဒီလူပုဂ္ဂိုလ်တွေတရားတွေကတတိခံမှုရဘာဝင်နေတော့မလဲဒါကြောင့်မို့အဲဒီ ဥရဝေလကာသဝမှုရှိတဲ့ရသေးတွေမြတ်စွာဘုရားချီးဥစွာသွားပြီးတော့ဟိုမှာအစင်းရခံပြီးတော့ဟိုဆုံးမတာသူကတရားဟောရတာတော်တော်တော့ကြာဝင်ရတယ်သူကတလားလောက်တော့ကြာဝင်ရတယ်အဲ့ဒီမှနေရဘုလိုဘလိုနေနေရအဲ့ဒီတော့မှပရိသတ်တွေအားလုံးကစိတ်ညွတ်နေတဲ့အချိန်မှာခုနပြောတဲ့ရဏဂထာတွေကခုနကြောသွားတဲ့ဘုန်းကြီးတွေကကိုတရားပဲကိုရင်ရောက်သွားတယ်ဏိဒန်းကြောသွားတယ်

ယသိတွေကသူတို့ပြားလေးကိုမြတ်စွာဘုရားဤဓမ္မတတိခံတဲ့တရားသူတွေလည်းတွေ့လာပြီတွေ့လို့တယ်သူတို့မှအမှန်တရားလေးမြတ်ပြုနေတဲ့ကျင့်တွေလည်းစွန့်လိုက်ပြီအရင်ကအယူဝါဒတွေမရှိတော့ဘူးဆိုတော့မှဒါတော့မှသူကမြတ်စွာဘုရားဟောတဲ့တရား တွေကိုယူသိသိနာကြတာကိုယူသိသိနာကြတော့ဒါမှမဟုတ်သူကလူတွေတသိန်းနှစ်တောင်းနဲ့ကတသိန်းတစ်တောင်းသစ္စာလေးပါးတရားတွေကို သိမြင်ပြီးသောတာပန်တွေဖြစ်သွားကြတယ်တဲ့ဒီလိုဖြစ်ရတာလည်းရှိရပါရမီရှိတဲ့ပုဂ္ဂိုလ်တွေပါအဲ့ဒီပါရမီတွေကတော့နောက်ရက်တွေမှာဟောရမယ်ဒီနေ့တော့တော်တော်ကုန်သွားပြီချင်းကအဲ့ဒီတော့ညာဟောပြီးတဲ့အခါကလည်းဗိမိတာရမင်းကြီးကမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားတဲ့ဒီတော်မှာဒီတောင်းတာထားတာအချက်၅ခုရှိတယ်ဗျာတဲ့ဒီတော့ငငယ်ကတောင်းတာထားတယ် ငါအရွယ်ရောက်တဲ့ခါကာလကြာရင်သီနာသိစဉ်လက်ခံပြီးမင်းဖြစ်ဖို့ရမင်းဖြစ်ပါစေမင်းဘိသိတွညာပါစေဆိုပြီးဒါတောင်းလာတာလေအဲ့ဒါလည်းပြည့်စုံပါတယ်အဲ့တော့ငါနိုင်ငံမှာမင်းဖြစ်တဲ့ခါကာလကြတော့သမ္မာသမ္ဗုဒ္ဓအလုံးစုံသောတရားတွေပြီးတော့သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားကြွလာပါစေ ဘယ်လိုလက်တောင်းလာတာလဲအဲ့ဒါလည်းပဲမြတ်စွာဘုရားကြွလာတော့ဒါလည်းပြည့်စုံသွားတယ်ဒါတော့အဲ့ဒီမြတ်စွာဘုရားကြွလာတဲ့ခါကာလကြတော့လည်းမြတ်စွာဘုရားစိကရပါစေစိကနိုင်ပါစေဒါလည်းပဲစိကနိုင်လို့ပြည့်စုံသွားအဲ့ဒီမြတ်စွာဘုရားကတရားဟောပါစေအဲတရားဟောပါစေတရားနာရပါစေသူတို့လည်းပဲတောင်းတာအဲ့ဒါလည်းပြည့်စုံသွားပြီတရား ကြားနာပြီးတော့အဲ့ဒီမြတ်စွာဘုရားဟောတဲ့တရားတွေလည်းသိပါစေလို့တောင်းတာကဒါလည်းပဲသိသွားပြီညာမြတ်စွာဘုရားဟောတဲ့တရားတွေတော့တရားသိသွားတရားပေါက်ရောက်တာသောတာပန်ဖြစ်သွားတယ်လို့ဆိုတာပေါ့အဲတော့မြတ်စွာဘုရားကိုယ်လည်းပဲတတိတော့အသက်ထက်ဆုံးသိကပါတယ်တရားတော့သံဃာတော်လည်းသိကပါတယ်ဆိုတဲ့အကြောင်းကိုကြောက်တယ်မှားအားဖြင့်တော့တရားလူရတဲ့ပုဂ္ဂိုလ်ကတရားရရတဲ့ကသူသာတဏှာကုန်ပြီးနေပါရင်ပြတ်တော့ဘူးအဲ့ဒါက ဒိဋ္ဌသရဏဂုံခေါ်တယ်အခုလိုထားလျှောက်တာကတော့ဒါကတော့ကိုတောင်ဝတရားရှိတဲ့လျှောက်တာပါပဲဘေးကပုဂ္ဂိုလ်တွေလည်းပြီးသွားတာပေါ့လေသရဏဂုံသရဏဂုံသောက်တည်တယ်ဆိုပြီးသွားတာပါလားမို့အသက်ထက်ဆုံးစိကတဲ့ဥပါဒကဟုတတိတော်မှတ်တော်မူပါဗျာလို့ကြောက်ပြီးတော့မြတ်စွာဘုရားကိုဆုံးပွင့်သွားမနေ့ပြင်ကတတိတော်နန်းတော်မင်္ဂလာတော်နှင့်တကွမြတ်စွာဘုရား စွမ်းလူပံကြွတော်မူပါလို့မြတ်စွာဘုရားကြောက်တယ်မြတ်စွာဘုရားစိတ်စိတ်နေသဖြင့်လက်ခံလိုက်တော့လက်ခံပြီးတော့နောက်တည့်ရကြတော့ရဟန်းတန်ဃာတော်တွေနဲ့တူကမြတ်စွာဘုရားဆုံးမကြွဆုံးမကြွဆိုအဲ့ဒီနန်းတော်ကြွတာပါပဲတော့ဘိန်းနဲ့ဒါကလည်းကြွတာမလားညီညွတ်ကြကောင်းမှာပါလို့ ကြွလာကြတော့တရားမင်းကနိဗ္ဗာန်တော်အနေနဲ့ရှိကနေပြီးနှိုးတော်လာလေးဆိုတာဟိုဆိုတာသူကတော်တော်ခန်းခန်းနားနားပါပဲဒါတော့ဟိုလုံးကလူတွေကမိတ်နေပုံပေါ်တယ်သောတာပန်တွေတော့အများကြီးပဲမိတ်နေပုံပေါ်တယ်ဒီအလုပ်လုပ်ရမှာတရားမင်းကထည့်လျာသေးတာကိုသူကလူတွေတဲကလုပ်ကြတော့ကောင်းတယ်သူကဒါပေမဲ့လို့တရားမင်းကသူကနိဗ္ဗာန်တော်ရှိနေရှိရသူကတော့ပိုတော့ကောင်းမှာပါပဲလို့

ဒန္တောဒန္တေဟိဘာပူရဏဇတိလေဟိဝိဗမုတ်တောဝိဗမုတ်တေဟိသင်္ဂီနိကသဝနောရာဇကဟံပါဝိသိဘဂဝါဒန္တောကိလေသာစိတ်တော်ဝေကင်းဝေသည်ဖြစ်၍ယဉ်ကျေးတော်မူပြီးသောမြတ်စွာဘုရားသည် ဒန္တေဤကိလေသာစိတ်တော်ဝေကင်းဝေးရင်ကြည်တော်မူကုန်သောပုရဏသတိလေဤယသိဟောင်းဖြစ်သောယဟန္တာပုဂ္ဂိုလ်တို့နှင့်သဟရကသင်္ကိနိခာတာဝနောသင်္ကိနိရွှေစဉ်ဆင်းနှင့် တူသောဆင်းရှိတော်မူသောဘဂဝါဘုံတော်ကြီးတော်မြတ်စွာဘုရားသည်ဘဂဝါဘုံတော်၆ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည် ရာဇာကဟံရာဇိုပြီးတော့ပါဝိတိဘင်္ဂဝင်တော်မူလာပါသည်မရှိကနေပြီးတော့နိဗ္ဗာန်တော်လောက်လာတာပေါ့ရာဇာဗျာကိလေသာတွေဟူသောဉာဏ်နဲ့အစိတ်တော်တွေလည်းကင်းလို့ရင်ကြီးသိမ်မွေ့နေတယ်ဘုရားပဲတဲ့ငါဘုရားသာမဟုတ်ဘူးတဲ့သူ့နောက်တော်ပါတကြီးတွေကလည်းပဲကိလေသာစိတ်တော်ပဲကင်းနေတာပဲဒီပုဂ္ဂိုလ်တွေလည်းတာမန်ပုဂ္ဂိုလ်တွေမဟုတ်ဘူးတဲ့ရှင်တုန်းက မဂရာတိုင်းကအမတအထက်တန်းစားပုဂ္ဂိုလ်ပုဂ္ဂိုလ်များကြီးအနေနဲ့ကိုးကွယ်ပြီးတော့ထားတဲ့ဥရဝေလကသရာမှုရှိတဲ့ယသိတွေတဲ့ယသိဟောင်းတွေကနေမိမိတို့အယူဝါဒတွေမိမိတို့အကျင့်တွေစွန့်ပြီးတော့မြတ်စွာဘုရားပြည့်တတိခံလာတဲ့ကိလေသာကင်းခြင်းနေတဲ့ယဟနာတွေတဲ့တထောင်အဲဒီတထောင်တတိတထောင်နဲ့တကွမြတ်စွာဘုရားကြွာလာပြီတဲ့ဝိပ္ပမုတ်တော် ဝိဗာမုတ်တေဝိဗာမုတ်တော်ကိလေသာမှလွတ်မြောက်တော်မူသည်ဖြင့်ဝိဗာမုတ်တေကိလေသာမှလွတ်မြောက်တော်မူသောယသိဟောင်းယန္တာတို့နှင့်သာတကွဘဂဝါဘုံတော်ကြည်တော်မြတ်စွာဘုရားသည်ဘဂဝါဘုံတော်၆ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသခင်သည်သာသာကံရာဇဉ်မြို့သို့ပါဝီပြီးသွမ်းကံကြွတော်မူလာပါသည်လို့သူကရှိကနေပြီးတော့ကြွေးကြော်လာတာကာရာတွေက သုံးလေးကတာတော့ရှိပါတယ်လူလူပါပဲအိဗေကတော့သံတော်သံတေဟိတို့ဒိန်တော်ဒိန်နေဟိတို့ဒါလေးတော့ပဲထူးပါတယ်သိမထူးလားပါအိဗေအတူတူပါပဲအဲလိုကျွကြောပြီးတော့ဝင်လာတော့လူတွေကအမှန်တန်တော်ကြည့်ကြဆိုတာကိုอืมမြတ်စွာဘုရားရှိတော်ကနေပြီးနိဗ္ဗာန်ဆိုလှုပ်လာတဲ့ဒူလေးကကဲတဲ့ယူရည်ယူပကားကလည်းလှပါပြီနဲ့ချောပါပြီနဲ့ဒါကလူလေးပါလိမ့်လို့ တို့မြို့မှာဒီလိုလူမရှိဘူးဘယ်ကလူတွေပါလဲနာအာဝဉာဆိုတော့အာဝဉာလည်းနေမှာပဲနတ်ဆိုတော့သူသာနတ်ဆိုတော့လူတက်တော့ပုံမဲ့လှတယ်သူကပုံမဲ့ပေါက်ပါနေတယ်သူကမလားရုပ်သေးကတည်းပြည့်စုံနေပါလိမ့်မယ်အဲ့တော့ဘယ်ကလူပါလဲတို့မျိုးတို့ကြောင့်မမြင်ဘူးဒီကဘယ်ရက်ကပါလိမ့်ဘယ်သူတည်းပါလိမ့်ဒါတော့မှအကြမ်းမင်းကသူက မြတ်စွာဘုရား၏တပည့်ဖြစ်တဲ့အကြောင်းအရဟံသူတော်လောကိတတဟံပရိစ္ဆာရကောတဲ့သူယုတ်ကတော့ရောအကျဉ်းမြတ်စွာဘုရားသည်ဒီတော့အသိဉာဏ်ပညာလည်းပြည့်စုံတော်မူပါပဲ၏သုတ်တော်သင်ကြတော်မူပါပဲ၏သာပတိအလုံးစုံသောအရာ၌တန်တော်အရင်ကြီးသင်မွေတော်မူပါပဲ၏သူကတော် အရဟံပူဇော်ထုကိုခံတော်မူလိုက်ပါပဲအရဟံကိလေသာညစ်ကြေးတို့ကကင်းဝေးစင်ကြတော်မူပါပဲသူကတော့အကျိုးရှိ၍မှန်ကန်သောစကားကောင်းကိုသာပြောဆိုတော်မူရပါပဲတသာထုမြတ်စွာဘုရားဤအဟံငါသည်တသာထုမြတ်စွာဘုရားဤပြိစ္ဆာရကောအလုံးကျွေးဖြစ်သောပုဂ္ဂိုလ်ပါသည်ငါအဲဒီမြတ်စွာဘုရားရဲ့အလုံးကျွေးပဲတဲ့ဝေယဝိဇ္ဇအလုံးကျွေးပဲပေါ့လေဆိုပြီးတော့သူကပြောတယ်ပြောတော့

ရသော်ပြန်တယ်ကအတန်ကတစ်ထောင်ဇက်ကဟိုတုန်းကတော့အခုဗမာပြည်အနေနဲ့ဆိုလို့ရှိရင်သုံးပွဲကြီးတွေနဲ့ဝိုင်းပြီးဖုံးမေးနေတဲ့ပုံမျိုးမြင်ကောင်းမြင်တယ်ဘယ်လိုတော့မဟုတ်ဘူးသူသာတော့ကိုယ်သပိတ်ကလေးတွေကိုဖုံးမေးတာပေါ့စီတန်းပြီးတော့အတန်တားလိုက်နေမှာပေါ့အဆင့်မြတ်စွာဘုရားမြင့်မြတ်တဲ့တဏှာကအလေကောင်းကဒါတော့မြတ်စွာဘုရားရဲ့ ဒီလက်ဝဲဘက်ကလက်ရဘက်ကမြတ်စွာဘုရားရဲ့နောက်ကမြတ်စွာဘုရားရဲ့ရှေ့တဲ့ကတော့မရှိဘူးဘုရားရဲ့ဘေးနာကရှိမယ်နောင်နာကရှိမယ်ဒီမှာအတန်းတားလိုက်နေမှာပါလို့ဘယ်နှတန်းလောက်ရှိမလဲမသိဘူးတထောင်ဆိုတော့အတန်းနေအများကြီးတားမှာပါလို့အဲ့ဒီမှာကိုယ်သွေးကလေးတွေနဲ့ကိုယ်ကိုအဲ့ဒါတွေကိုသုံးနေသုံးမထက်ခင်ရှေ့ဥစွာရေကသွေးကလေးပါလေလို့သေးအဲ့ဒီမှာရေက ရေကပြီးတဲ့ခါကျတော့သုံးကသုံးကတော့လည်းသုံးနေလိုက်ထည့်ရမှာပါပဲလူတော့ကြောက်ထည့်ရတယ်အခုဒီဟိုမှာလည်းထုံးစံရှိတယ်ဒီလိုပဲသူကသွင်းကျွေးလို့ချင်းအဲကြောက်ထည့်အဲမလိုချင်ဘူးဆိုလို့ရှိရင်ဒီသုံးဒေါ်လာပြီဆိုတဲ့အခါလက်ကလေးပါလည်းနဲ့ကာပြီးတားထည့်ဒါကနောက်ခင်းလိုက်တဲ့ပုဂ္ဂိုလ်လည်းဟင်းနေလိုက်ထည့်တယ်ခါအဲဒီဟင်းနေထည့်အဲမလိုချင်ဘူးဆိုလို့ရှိရင်လက်တားအဲဒီလိုပြီးတော့မှတခါလဲအလုံးဆုံးနေ ညီညမှာရှိမှသားရတယ်ပြောတယ်ဟိုမှာရှေးဥစွာဖရာကဖရာကရှေးဥစွာဖုံးမင်းနေတာမဟုတ်ဘူးမထေကြီးကမထေကြီးကဖုံးမင်းတာမဟုတ်ဘူးအကုန်လုံးမှာဆုံးနောက်ကပုဂ္ဂိုလ်တွေအကုန်လုံးဆုံးနေဟင်းနေထည့်ပြီးပြီးဆိုမှလည်းမသားတရင်နဲ့သားရတာဒါမှသူကတရင်နဲ့ပြီးမှတော့မလို့ရှိရင်ဟိုပြီးတဲ့ပုဂ္ဂိုလ်ကပြီးပြီးအကြကြီးစောင့်နေရမယ်လို့နော်တခါလဲအညီညွတ်အဲ့ဒီမှာဆုံးဖုံးပေးကြဆုံးဖုံးပေးပြီးတဲ့ခါကျတော့ မိမိသာရမင်းကြီးကသူကစဉ်းစားတယ်မြတ်စွာဘုရားဘယ်နေရာနဲ့တော်ပါမလို့ဒါကဝေလူဝန်ကျောင်းတော်ဆိုတာအဲဒီပထမဆုံးဖြစ်တဲ့ကျောင်းပါပဲအဲဒီကဝေလူဝန်ဥယျာဉ်ဟိုတုန်းကတော့ဝေလူဝန်ဥယျာဉ်ဝါပင်နေဝါပင်နေပဝန်းကျင်ကနေပြီးစိုက်ထားဒူပါရဲ့ဆိုတာကဟိုဝေလူဝနခေါ်တာဝေလူဝါရှိတဲ့ဥယျာဉ်ဝနကတောဆုံမယ်ဥယျာဉ်ဟောပါပဲအခုတော့ရာဇုံမျိုးရဲ့ရာဇုံမျိုးဟောင်းရဲ့ အနောက်ပြောက်ဘယ်နာမှာရှိပါတယ်မြေကွက်ကလေးအဲ့ဒါဝေလူဝင်ကျောင်းတော်နေရာဆိုတာအခုတော့ဘာမှသိပင်ကောင်းကောင်းမရှိပါဘူး။အဲဒီဝေလူဝင်ကျောင်းတော်နေရာဆိုဘုန်းကြီးများရောက်ခဲ့။အာယုပြုကြရတာပေါ့လေခြေတုံးကမြတ်စွာဘုရားဒီနေရာပဲ။ညာတန်ဃာတွေလည်းဒီနေရာမှာသတင်းသုံးနေတယ်။ဒီနေရာမှာသတင်းသုံးနေမြတ်စွာဘုရားလည်းတရားတွေဟောခဲ့တယ်ဆိုတာအာယုပြုကြည်ညိုခဲ့ရတာပဲ။ဘာမှတော့မရှိပါဘူးလို့သာဒီကသာနာကတော့မရှိတော့ဘူး။နည်းနည်းအဆောက်အဦပြကလေးနည်းနည်းပါးပါးရှိတယ်။ အဲ့ဒီနေရာမှာမျိုးနဲ့လည်းပဲသိမနီးဘူးတဲ့သိလည်းမဝေဘူးတဲ့သွားလို့ကြံလို့လွယ်တယ်နောက်ပြီးတော့နေလည်းပဲလူတန်းလည်းမရောပြောင်းဘူးအသားနေလည်းပဲမဆူညံဘူးညခါကာလမှာလည်းပဲအဲတိတ်ဆိတ်တယ်ရဟန်းဒီရဟန်းသူတော်ကောင်းတွေနေဘူးအသင်းလျော်တဲ့နေရာပဲဒီဝိညာဉ်တော်ကိုမြတ်စွာဘုရားလှူမပဲဆိုပြီးတော့ဗိမိတာရမင်းကြီးကရွှေကြရားနဲ့ ရွေးချပြီးတော့ကိုဥယျာဉ်တော်ကြီးတူလိုက်တာပါပဲဧတံဝေလူဝနံအာရမံဘုရားဘုမူခသဘေကုသံဃာသဓမ္မီဆိုပြီးတော့ရွေးချတူတူပဲဟိုတုန်းကရှိရှိမဟုတ်ဘူးအခုတော့ရွေးချတော်တော်ရှိရှိတော့ရတယ်တချို့ရှိတာကြိုက်တယ်အထက်ရစီရသိရှိတာပဲဒါကြတဲ့ဖိုးဝင်နေတဲ့ဒါကြရွေးချတဲ့တာကိုတနာကြီးလောက်ကြာတယ်လို့ရွေးချတယ်ရှင်းပါသဘောကြတယ်တချို့ကလေ သူ့လူတန်းပါတဲ့ဥစ္စာတွေအစုံမပါလို့တဲ့အတွက်ရွေးချယ်တာကြနေတယ်သဘောမကျသေးဘူးအကုန်ဖြစ်ရရှင်ပြုလို့ဆိုရင်သိချီတာဘောတခါလဲရှင်လောင်းလဲတဲ့မနထိုးတာကြီးအစပြီးပြီးရင်ကဖနဲ့ရိုက်တာကအစပြီးတော့အကုန်လုံးထည့်တယ်ခါတယ်ဒီလိုချအဝိဇ္ဇာကောင်းတဲ့ပုဂ္ဂိုလ်တွေဒီလိုလုပ်ရတယ်ဟောအဲတော့ဟောမှာဗိမိတာရာမင်းဘယင်မင်းမြတ်ကလည်းရွေးချလိုက်တာဝေလူဝအကြောင်းဝေလူဝဥယျာဉ်တော်ကြီးပေါ်တယ်အကြောင်းကတော့ ကြောင်းရတော့ဒီမှာမဆောက်ရသေးဘူးဒီထဲမှာဥယျာဉ်ထဲမှာပင်ရင်းမြတ်ပရင်သုံးအဲပရင်မြတ်နေတဲ့နေရာတွေပါလေရှိမှာပါဒီအဆောက်အဦတွေပါလေကတော့ရှိမှာပါဒီထဲမှာဥယျာဉ်ဆိုတော့သူကနဲနေကင်းထိုင်ကင်းတွေကတော့ရှိမှာအဲ့ဒါတွေအကုန်လုံးရည်ရွယ်ချိုက်ဧတံဝေလူဝနအာရမဤဝေလူဝဥယျာဉ်ဥယျာဉ်တော်ကြီးကိုဥယျာဉ်တော်အရန်ကိုဘုရားဘုံမူခတာဖရာမှုရှိတော်ဘိက္ခုသံဃာတယဟန်သံဃာအာဓာမိ လူတော်ပါကြီးဒါပဲလို့နောက်ကသူတော်လည်းမပေါ့ဘူးသူတော်လည်းမပေါ့ဒါမျိုးသူတော်ပါကြီးဆိုပြီးရွေးကြလူတော်လည်းအဲ့ဒါရှင်းဥစွာမြတ်စွာဘုရားအလူခံနဲ့ကျောင်းတော်နေရာပါပဲအဲလူခံနဲ့ကျောင်းလို့လည်းဆိုနိုင်ပါတယ်လူခံနဲ့ကျောင်းကျောင်းလိုက်ပြီတဲ့ပထမဆုံးပေါ်လာတယ်ကျောင်းလိုက်ပြီပဲလားဝေလူဝံဝေလူဝံကျောင်းကြီးဆိုတာ အဲဒီတော့ဒီအချိန်မှာဗိမိတာရမင်းကြီးနဲ့ရှေးကဆွေမျိုးတော်ဘူးရဲ့စိတ်ဓာတ်တွေကရှိတယ်ဆိုတာကိုစိတ်ဓာတ်တွေစိတ်ဓာတ်တရားတွေဟောအောင်မယ်ပါစိတ်ဓာတ်တွေအရေးကြီးတယ်ပါစိတ်ဓာတ်တရားတွေ62ကဘာတက်ကတိတ်တာဖရာနဲ့ဖုဒ္ဒဖရာဖရာနဲ့သူပွင့်တယ် အဲဒီဘုရားနဲ့သူမှာဒုတိယဘုရားပေါ့ပထမဘုရားပွင့်ပြီးတော့သာသနာကွယ်သုက္ကတိသုတ်ဇဏိတန်ရောက်အဲဒီကပြန်ပြီးအသက်တန်းရှိပြီးတက်လာတော့ပြန်ပြီးတော့အသင်ချီရတန်ရောက်အဲဒီကပြန်ဆုတ်လာတော့အနှစ်9000နားမှာဖုဒ္ဒါမြတ်စွာဘုရားဆိုတာပွင့်လာအဲဒီဘုရားလက်ထက်ကအဲဒီဖုဒ္ဒါမြတ်စွာဘုရားလက်ထက်တုန်းက ဒီဥရဝေလကာသဝအမှုရှိတဲ့ရေသေးတွေရဟန်းတွေပေါ်တယ်ကိုတော့ညာညာတော့တယ်အဲဒီရဟန်းတွေကလည်းဟိုတုန်းကပါရမီဖြည့်လာတာပဲဥရဝေလကာသဝရဲ့နဒီကာသဝဧရာကာသဝအဲဒီကာသဝသုံးခုသူညီညီနောင်သုံးယောက်သူတို့ကဟိုတုန်းကမင်းသားသုံးယောက်ကိုအဲဒီဒိဋ္ဌဘုရားမြတ်စွာဘုရားနဲ့သူတို့ အမေကွဲအဖေလူပေါ့လေအဖေလူမေကွဲတွေပဲမိကိုတွေပဲဘုရားမြတ်စွာဘုရားကဇယသေနမင်းရဲ့သားတော်ကနေပြီးတော့ဘုရားဖြစ်ပြီးတော့သွားအဲဘုရားဖြစ်ပြီးတော့သွားနောက်ပြီးတော့သူ့ရဲ့ပရောဟိတ်ကအဲ့ဒီမင်းရဲ့ပရောဟိတ်ကလည်းပဲအဲအဲသူ့ရဲ့သားအလကလည်းပဲပထမဧကသာဝကဖြစ် သူ့ရဲ့ပရောဟိတ်ကလည်းပဲဒုတိယဧကသာဝကဖြစ်တော့မင်းကြီးကဘုရားကလည်းပဲငါသားကြီးပဲဧကသာဝကကလည်းငါသားအလတ်ပဲပရောဟိတ်ဒီဒုတိယဧကသာဝကကလည်းပဲငါပရောဟိတ်ပဲတော်ဟိတ်သားပဲပြီးတော့ဘုရားတရားတန်ခါတွေကငါနဲ့သာဆိုင်တယ်ဆိုပြီးတော့ဒါကြတယ်သူပဲကိုးကွယ်တာကိုဘုရားလည်းကြောက်ထားတယ်ဒီတတိတော့ အနှစ်9000တားမှာအခုသက်တမ်းလည်းကုန်လို့ပါပြီတဲ့အဲဒီတွင်တော်ပြင်မြတ်စွာဘုရားတခြားတစ်ပါးမကြွပါနဲ့တော့တပည့်တော်ရဲ့အလူတန်းကိုသာခါမိတပည့်တော် ချီးမြှောက်တော်မူပါဆိုပြီးတော့နေ9000နာဆုံးကဏီဆိုတော့ဘယ်လောက်ကြီးမှပြောတော့ပါဘူးနေ9000နာအတိတော်ကိုနေ7000ကျော်လောက်ဖြစ်နေမလားမသိပါဘူးကြားတော့တော်ကြာအောင်မှာပါဒီသင်္ကန်းနေ့တော့ဟုတ်ပုံတော့မပေါ်ဘူးသူကတော်တော်ကြာအောင်မှာပါပဲသူတို့လည်းပဲတောင်းတဲ့ချီပြီးတဲ့ချီတဲ့ အခါမှာဆိုတော့တစ်ထောင်တစ်ထောင်လောက်တော့ဒီကဏီတော့အောင်းဝင်မှာသူတို့ကအဲဒါကြောင့်အကြောင်းကြောပါနဲ့ဆိုပြီးတော့ပြင့်အဲဒါအကြောင်းပြုပြီးတော့ခုနကညီနောင်၃ယောက်ကဘုရားကိုသူတို့ကိုယ်ကိုယ်ခွင့်ရအောင်လို့ပြန်ပြီးတော့အခွင့်တောင်းတယ်အခွင့်တောင်းပြီးတော့အဲဒီမှာဝါရင်သုံးလပါလုံးကိုယ်ကိုယ်ပူဇော်လာခဲ့ကြအဲဒီတုန်းကအဲညီနောင်၃ယောက်ရဲ့ ဘာနာဇိုးဆိုတာရှိတယ်အဲဒါကဝိသကပတိကြီးပါပဲပြီးတော့ညီနောင်၃ယောက်ရဲ့လူယုံတော်လို့ဆိုအောင်မပေါ့လေညာအုတ်ချွေရေးအစစရဲ့တောင်းလွှဲထားတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကသူကမိမိသားမင်းကြီးဖြစ်လာတာကိုအဲဒီတော့ကမိမိသားမင်းကြီးအလောင်းဖြစ်တဲ့အဲဒီ မင်းသား၃ယောက်မင်းသားညီနောင်၃ယောက်ရဲ့ကိုယ်စလဲကိုယ်စလဲပုဂ္ဂိုလ်ကမြတ်စွာဘုရားနဲ့တော့သံဃာတော်တွေကိုဝေကြီးဝင်မယ်ပြုရတယ်အဲတော့သူတပည့်ပရိသတ်တွေအဲဒီတုန်းကသရတရားနဲ့ဝေကြီးဝင်တွေပြုအလူဒါနတွေဝေယဝိဇ္ဇတွေပြုလာတဲ့ပုဂ္ဂိုလ်တွေခုနတသိန်းတစ်သောင်းတွေကသူတို့ပါပဲကျွတ်တောင်းဝင်ရတာသူတို့စုပေါင်းပြီးတော့အဲဒီတုန်းက ကုသိုလ်ကောင်းမှုနဲ့စပ်ပြီးတော့ချွေရင်းခဲ့တဲ့ပုဂ္ဂိုလ်တွေရှိတယ်ဒီချွေရင်းချွေခဲ့တဲ့ပုဂ္ဂိုလ်တွေအဲချွေခဲ့တဲ့ပုဂ္ဂိုလ်တွေကသူတို့ကစေတနာစေတနာချွေရင်းလို့လည်းရှိတယ်စေတနာချွေရင်းပြီးတော့မသုံးသင့်တာတွေသုံးလို့လည်းရှိတယ်နေပြီးတော့ဟိုတင်သွန်ကျက်တဲ့ကြောင်းတွေပါတွေတောင်မှသူတို့ဇရက်တွေပါတွေတောင်မိနေချို့ပါသူတို့ဟာလည်းလောက်တယ်ဆိုတာကိုမတော်မတော်မသိလောက်တာတွေအဲဒီပုဂ္ဂိုလ်တွေကဒီတဲ့ခါကာလမှာ ငရဲကြအဲဒီကနေပြီးငရဲကြလိုက်ဟိုဆင်းရဲတဲ့ဘဝတွေဖြစ်လိုက်ငရဲကြလိုက်နဲ့ပြိတာဖြစ်လိုက်ဗာဖြစ်လိုက်ဖြစ်လာတာကိုဘောရမဆရာလက်ထက်မှာသူပြိတာတွေဖြစ်နေတာကိုဟုတ်လားနောက်တနေ့ကျမှတွေ့ချပြောမယ်အခုတော့တာမင်းရတယ်အဲဒီပြိတာတွေကသူတို့ရှိသေးသောဘုရားတွေကမေးလာတယ်ဆိုရယ်ရှိသေးသောဘုရားတွေကသူများတွေတော့ကုသိုလ်ကောင်းမှုပြုပြီးမြှပေးဝေသာဓုခေါ်ကြတော့မှနာသိစိန်တွေကြ သိတာဘောကကျွလို့ပြီးတော့သောတာတွေမြင်ရတော့အဲတို့ဘယ်တော့မှကျွလို့မလဲဆိုပြီးတော့ဘုရားတွေမေးလာတယ်ပထမဆုံးဒီကဘာမှာရှေးဥစွာပွင့်တဲ့ကောက်ကတံဘုရားကသွားပြီးတော့အဲဒီမှာမေးတယ်ပြင်ပြတယ်ပြီးတော့တို့ဘယ်တော့မှသာဝေတော့ခွင့်များရပါမလို့ဘုရားလို့ဆိုတော့อืมမင်းတို့ငါဘုရားလက်ထက်တော့ရောက်ရမမြင်ဘူးနောက် မြေကြီးဒီယူဇနာတော့တက်လာတဲ့ခါကျတော့မင်းတို့နောက်ဘုရားတဆူပွင့်နေဘူးဘောနာကောင်ဘုရားပွင့်တယ်အဲဒီဘုရားကြီးမေးကြပြီတော့နောက်ဘောနာကောင်ဘုရားပွင့်လာတဲ့ခါသွားပြီးဤတို့မေးကြတော့ငါဘုရားလက်ထက်တော့ရောက်ရမမြင်ဘူးနောက်ကာသဝမြတ်စွာဘုရားပွင့်လိုက်အဲဒီကြမေးကြပြီတော့ကာသဝဘုရားလက်ထက်ရောက်တဲ့ခါကျတော့ခါသွားပြီးတော့ကြောက်တော့ငါဘုရားလက်ထက်တော့မင်းတို့ရောက်ရတာမရှိဘူးဒါပေမဲ့လို့နောင်ကို ဘောရမဘုရားဆိုတာငါလိုပဲငါဘုရားလိုပဲဘောရမဘုရားဆိုတာပွင့်လိမ့်အဲ့ဒီခါကျသင်တို့ရဲ့ရှိတုံးကရသရမျိုးတော်ဘူးရဲ့ဗိမိသာရမင်းကြီးဆိုတာကုသိုလ်ကောင်းမှုတွေပြုလိမ့်မယ်အဲဒီကုသိုလ်ကောင်းမှုပြုတဲ့ခါကာလကြရင်သင်တို့ဆွေမျိုးညာတိစိတ်ဓာတ်တွေကိုညှပ်ပေးဝေလိမ့်မယ်ညှပ်ပေးဝေတဲ့ခါကျတော့သင်တို့သာရုဏမောရဏခေါ်ရင်အဲဒီမှာနာစည်းစိမ်တွေရလိမ့်မယ်လို့က ဟောထားကြတာပေါ့ဟောတာတော့သူတို့စိတ်ထဲမှာတခါလေဘုရားတခုကြာမှရမယ်ဥစ္စာနဲ့ချင်းကတစ်ခါလောက်ရမလို့စိတ်ထဲအောင်းမိဆိုတာကိုအစတုန်းကသမဏဒုက္ခရောက်နေတာကိုသူတို့မျှော်လင့်ကြတယ်အစတုန်းကလုံးလုံးမျှော်လင့်ကြတယ်ပြီးတော့အဲဒီမှာနောက်ဘုရားတခုပွင့်မှာမကြတော့ဘူးအောင်းမိပြီးတော့ဝန်တာကြတယ်ဆိုတာကိုသူကဟွန်းအဲလိုဝန်ပန်းတဲ့သားနဲ့တည်းဘုရားလည်းပဲကြွပြီးတော့လာတယ်အဲဗိမိသာရမင်းကြီးကလည်းဆွံ့ကျွေးတယ် ဆိုတော့တို့မျှဝေတော့မှာပဲဘာလို့ခွာတော့မှာပဲဆိုပြီးဘာလို့ခုံမလို့လားနေကြဆိုတာကိုသိတာတွေကဘိသာမင်းကြီးကဘယ်အသိနေမှာတော့ပြီးတော့သူကလည်းမြတ်စွာဘုရားဆုံးကဆုံးကပြီးမြတ်စွာဘုရားသတင်းသုံးဖို့နေရာဘယ်နေရာတော်ပါလိမ့်မလို့ဒါစဉ်းစားပြီးတော့နေတာနဲ့ဝေလူဝန်ဥယျာဉ်တော့တော်တာပဲဒါရည်ရချတူမပဲဒါစဉ်းစားတာဟိုပြည်တာတွေဘာတွေရှိမှလည်းမသိပါဘူးသူကအဲ့ဒါတွေအမြတ်ပေးဖို့ဘယ်သူမှလည်းအမြတ်မပေးဘူးခုနရည်ရချကတူတူပဲဟာကိုသူက သူတို့သူကထူထောင်လည်းမပါဘူးမြောက်ဖွေလည်းမပါဘူးသူကမပါတော့အဲဒီမှာကြည်တာတွေကသူတို့အမျှမပေးဝေလို့သာရုဏမောဒနာလည်းမခွာတော့ဘူးဘုရားကဟောထားကြတာဒီမှာသာရုဏမောဒနာခေါ်ရလိမ့်မယ်ဆိုတာမရတော့သူတို့တခါလဲအဲဒီညမှာနန်းတော်တွင်တစ်စီရီ6လေးတော့ဆိုတာကိုသူကတခါလဲဆူလို့ညာလို့တစ်စီရီ6လေးနန်းတော်တွင်မှာအဲဒါအကြောင်းပြုပြီးတော့နောက်တည့်ရတဲ့မြတ်စွာဘုရားသွားပြီးတော့လျှောက်တယ်အဲဒါကြောက်ပြီးတော့နောက်တည့်တော့မှလည်း ထားပြီးတခါထားပြီးတော့ဆွန်ကျွေးညဘေးဝေတာတွေရှိပါတယ်အဲ့ဒါတွေဆက်ပြီးတော့ဟောရအောင်မယ်လို့ပါဒီမြောက်သေးဘူးကနေချင်းကုန်သွားတယ်အဲ့တော့ကိုမြတ်စွာဘုရားဘုရားပြစ်ပြီးတဲ့နောက်သာသနာပြုလာတာပထမကညာနာ6ကျိတ်အခုညာနာတထောင်ညာနာထောင်ကနေပြီးတော့ရာဇဝမြို့ရောက်တဲ့အခါမှာတသိန်းတောင်သောပုဂ္ဂိုလ်တွေပထမဦးဆုံးညာနာပြီးသောတာပန်ဖြစ်တယ် မြတ်စွာဘုရားကိုဘိမိသာရမင်းကြီးကဆွန့်ကားလို့ဝေလူဝန်ကျောင်းတော်ကိုအဲဝေလူဝန်ဥယျာဉ်တော်ကိုကျောင်းတော်ဖြင့်ကျောင်းရံဖြင့်လည်းအသုံးပြုရမြတ်စွာဘုရားကျူတယ်ဒီရိယရောက်တာပေါ့လေအဲဒီကနေပြီးတော့နောက်တိတာတွေနဲ့စပြီးတော့ဒီတော်ကုတ္တသုတ်ဆိုဟောရအောင်ဒါကမင်္ဂလာဟိုသင်းနေရာတွေဟောဖို့ရပါပဲအတုပါတော့သွန်းစင်တော့ဘာတော့ဟောဖို့ရပါပဲဒါပေမဲ့လို့ဒီနေရာလေးတသိဟောလို့တဲမကြိုက်ဘူးလို့ဘုညာတွေယူစားတယ်ဘာလို့လဲဆိုတော့ ဒီတဲ့ပုဂ္ဂိုလ်တွေကြည်တာဖြစ်တယ်လို့ဟိုတင်ပြောရရောက်နေလို့တဲမကြိုက်လာဘူးဆိုတာတဲလည်းမဖြစ်ဘူးလို့ဘုညာယူဆတယ်တဝုတလေစိတ်နှလုံးသွင်းနေရံပြလို့ဖြစ်တဲ့ပုဂ္ဂိုလ်လည်းတဝုတလေရှိရင်လည်းရှိမှာပေါ့ရှိခဲ့ပါလိမ့်မယ်ဘုရားဘာသာတွေဆိုတော့ဘုရားဘာသာတရားတွေငငယ်ရွယ်ကလည်းသိကလာတယ်ကုသိုလ်ကောင်းမှုတွေပြုလာတယ်ဒါနတွေလည်းပြုလာတယ်သီလတွေလည်းစောင့်တည်လာတယ်အဲလိုသူတော်ကောင်းတရားတွေနဲ့ ပွားများထုံပြီးသွားတဲ့ပုဂ္ဂိုလ်တွေဟာအယူဆလွဲပြည့်တဲ့ဝင်ရတဲ့ပုဂ္ဂိုလ်အတော်ကြားမှာပါတရားတယောက်အနတ်ကိုကြားမှာပါထောင်တယောက်တရားတယောက်ဆိုလို့အနတ်ကိုကြားမှာနေတော့ကိုအဲဒီလိုနေရာဟောလို့လည်းပဲသိမတော်လာဘူးလို့ဝိညာဉ်တော်အောင်းပြီလို့တဲမဟုတ်ဘူးအခုတော့အလွတ်တရားဆိုတော့ကောင်းပါရဲ့ဘယ်သူမှဘာနဲ့မှမဆိုင်ဘူးလားဟောရအောင်မယ်ဗျာဘုသူတပြောင်းလို့ဟောလို့တော့ဒီဟာကလည်းအကျိုးများတယ်အဲဒီတရားနာပြီးတော့ သာဝေကရပြီလူတွေကြွကြတာတဲ့သူဥစား7000 4000 7000နဲ့မြတ်စွာဘုရားခုနှစ်တိတိဆက်ပြီးတော့ဆက်ပြီးတော့ဒီတရားဟောတာရတဲ့ရတဲ့တခါလဲ7000 4000 7000 4000ဘတ်တော်တွေကြွကြတယ်လို့ဆိုကြွကြလည်းကောင်းတယ်သူဥစားသိတာတွေနဲ့စားပြီးသာဝေကဖြစ်စရာမနာကောင်းတယ်သာဝေကဝုထုဒီပနိသံငယ်ငယ်တော့ဘုန်းကြီးကကြည်ဘူးလေအဲ့ဒါတွေကြည့်တော့သာဝေကတရားသိဖြစ်တာပဲသူဥစားလောကုံတရားတွေကြင့်မှုရอืมဗာမယဝဆင်းရဲကလွံ့မြောက်ဖို့ရအနန်းကို စိတ်ဝင်စားမှုရှိတယ်ဒါကြောင့်မို့ဒီတရားကသူကအကျိုးများတဲ့တရားပါပဲအဲဒါကြောင့်နောက်သတင်းကြမှာဟောရမယ်ဒီကနေ့တော့တော်အောင်အချင်းကုန်သွားနှစ်နာရီလောက်ရှိသွားမြတ်စွာဘုရားဤသာသနာပြုလုပ်ငန်းစဉ်တရားဝေယူဇာနာကမှတ်သားရသောဓမ္မသောနာကုသိုလ်ကံစေတနာ၏အစွမ်းအမှုပေါ်တို့ကြောင့်ဒီကုတရားနာပရိသတ်ဘုံတော်ကောင်းတို့သည် မြတ်စွာဘုရား၏သာသနာတော်၌မိမိတို့ကျင့်စဉ်ပွားများခြင်းအာထုသင်သောတရားတို့ကိုအစဉ်တိုင်းပွားများအာထုကြ၏ဝိပဿနာဉာဏ်စဉ်အရိယာမေဉာဏ်စဉ်ဖြင့်ဆင်းရဲခတ်တဲ့ဉာဏ်ရပြီသောနိဗ္ဗာန်ချမ်းသာများကိုလင်းမြန်စွာဆက်ရောက်၍ရမောက်ပြုနိုင်ကြပါစေကုန်သတည်းသာဓုသာဓု